ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မာယုံကြီးဘော်တွင်19ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်စန္ဒယဟန်ဒိဋ္ဌိဝိစိကိစ္စကွာပြီးယဟန္တာဖြစ်ပုံတရားတော်လုပ်ဖို့အရေးဟာကိုရေးလို့မှတ်ထားကြစမ်းပါကိုရေးလို့မှတ်ထားကြစမ်းပါဆိုတာလေးစားစွာနဲ့ပဲဒကာဓမ္မတွေအမြစ်တာရပ်ပါတယ် ဘာကြောင့်လုံးလို့မေးလို့ရှိရင်ဖြင့်ဒီခန္ဓာကြီးထဲမှာရှိတဲ့အနိစ္စကိုဒီဒီကရမတွေကဆရာပြောတဲ့အတိုင်းဉာဏ်နဲ့ကြည့်ပြီးဒီကလာမြင်ကြပြီဆိုမှဖြင့်ဩဒါအနိစ္စနဲ့မြင်တဲ့သမာဓိဋ္ဌိနဲ့ဝါသမာဓိဋ္ဌိမဲ့ခင်နဲ့ကြိုက်သွားတော့မဲ့ဆူတောင်းဖို့မလိုတော့ဘူးမညံဖိုးညံရဘာလို့ဤဆူတောင်းဖို့မလိုတော့ဘူးဒါကြလည်းရှင်လာ ကိုယ်တဏ္ဍာဖြစ်တဲ့စိတ်ကလေးဝေဒနာလေးကပြတ်သွားတာကိုဟောပြတ်သွားပြီလို့ဒကာဓမ္မတွေကအမှန်ကန်သိလိုက်တဲ့အခါကျတော့သမာဓိရှိဖြစ်သွားတယ်ဒီသမာဓိတွေရာဒကာဓမ္မတွေသူကြီးဖြစ်တာမဟုတ်သမာသင်္ကပ္ပနဲ့တွဲဖြစ်တယ်တတိဝရိယသမာဓိနဲ့လည်းတွဲဖြစ်တော့မြင်လိုက်တယ်ဆိုလို့ရှိရင်မဲခင်ကတခါတည်းခန္ဓာရဲရောက်လာမဲခင်ကခန္ဓာရဲရောက်လာတော့ဘုန်းကြီးတို့ဓမ္မတွေက မဲ့စရာပါရမီဖြည့်ပြီးဖြည်းဖြည်းမှရရမယ်လို့အောက်မေ့ပြီးဒီကလာနေကြတဲ့ပုဂ္ဂိုလ်လည်းပါရင်ပါလိမ့်မယ်အခုတော့ဒီလိုမဟုတ်ပါဘူးမဲ့စရာဓမ္မတို့သူ့မြင်ရအာယုံနဲ့တရားဓမ္မတွေရှုလုံးနဲ့တဲ့လို့ရှင်မဲ့ဖြစ်တာပဲသာမှတ်ပါမြင်ရအာယုံနဲ့ရှုလိုက်တဲ့အခါတဲ့သွားလို့ရှင်ဒါမဲ့ရပါလိမ့်မဆိုနဲ့မဲ့ကိုဝန်းနဲ့ဖြစ်တာလို့မှတ်ထားစမ်းအဲ့ဒါကြောင့် လေးစားစွာနဲ့ပဲမှတ်ပါလို့ကိုယ်တဏ္ဍဖြစ်တဲ့ပရိစ္ဆသမုပ္ပါသိရေးရှိပါတယ်ဆိုတာသဘောပါကြမှန်ပါဗျာကိုယ်တဏ္ဍဖြစ်တဲ့ပရိစ္ဆသမုပ္ပါနော်မှန်ပါသူများပရိစ္ဆသမုပ္ပါကိုမရှိပါနဲ့ကိုယ်တဏ္ဍဖြစ်တဲ့ပရိစ္ဆသမုပ္ပါပရိစ္ဆသမုပ္ပါဆိုတော့ဘုန်းကြီးတရားဓမ္မတွေကစာသံပါနေတယ်အောက်မယ်ကိုယ်တဏ္ဍဖြစ်တဲ့ဖြစ်စဉ်ကိုကြည့်ပါလို့ပြောတာပါမှန်ပါဗျာဘာပြောပါလဲ အဲကိုယ်တဏ္ဍာယခုပထမဆုံးပေါ်လာတယ်လေပထမဆုံးပေါ်လာတယ်လို့သိရဒုတိယပေါ်လာတယ်လေဒုတိယပေါ်လာတာရှိမရှိကိုလည်းသိရတတိယပေါ်လာတာကိုတတိယပေါ်လာတာရှိမရှိကိုလည်းသိရသို့ကဲ့သို့ပေါ်လာတာတွေကမရှိတော့ဘူးအင်းသိလုံးလေးရတဲ့ဓမ္မတွေကလိုက်တယ်လို့ဆိုလို့ရှိရင်ဖြင့်ကိုယ်တဏ္ဍာယဖြစ်စဉ်ကြီးကိုကိုယ်ညာနဲ့ဖြတ်တာ ရှင်းမလားရှင်းပါပြီကိုယ်တန်တန်ခန္ဓာတန်လျာဖြစ်ရှင်ကိုတန်လျာဖြစ်ရှင်ကိုကိုယ်ညာနဲ့ဖြတ်တာလို့မှတ်လိုက်စမ်းပါမှန်ပါပါရှင်းမလားရှင်းပါပြီကိုယ်ခန္ဓာဤတန်တရာဖြစ်ရှင်ကြီးတန်းနေတာကိုကိုယ်ညာနဲ့ဖြတ်တယ်လို့မှတ်ချက်စမ်းမှန်ပါပါဒါဖြင့်ရှင်းရှင်းပဲပြောပါဘုရားသူညာဖြတ်ပေးလို့ ဘုရားဖြစ်တာလားရှင်သာရိပုတ္တရာယန္တာဖြစ်သွားတာသူများဖြတ်ပေးလို့ရှင်သာရိပုတ္တရာယန္တာဖြစ်တာလားရှင်မောကလံသူများဖြတ်ပေးလို့ရှင်မောကလံယန္တာဖြစ်တာလားလို့ဒကာရမတွေကမေးခဲ့သည်ရှိတော့ဒုက္ခန္တာပရိစ္ဆသမုပ္ပါဖြစ်စဉ်ကို သူဉာဏ်နဲ့ဖြတ်လို့သူယန္တာဖြစ်တယ်တပည့်ကြဒါဖြင့်ဒုက္ခန္တာဖြစ်စဉ်ကို သူဖြတ်ရမှာသဘောပါကြရင်ကောင်းပြီဒါဖြင့်ဒကာရမတို့ ကိုယ်ဉာဏ်ကိုကိုအားကိုပါဆိုတာကိုလေးစားစွာနဲ့သတိပေးလိုက်ပြန်တယ်မှန်ပါပါကိုယ်ဉာဏ်နဲ့ကိုယ်နိဗ္ဗာန်သွားရမှာဥက္ကမောင်ဘာမှတန်တရားမရှိနဲ့မှန်ပါပါဗာမယာကလည်းမပို့နိုင်ဘူးရောက်ကောင်းမိပါကောမပို့နိုင်ပါဘူးမပို့နိုင်ဘူးတန်တရာကသူများတန်တန်ရှိရလားကိုယ်တန်တာမှတန်းနေတာလားကိုယ်တန်တာတန်းနေတာပါကိုယ်တန်တန်တန်းနေတာတွေဟာတစ်တူမများတဲ့လူစုကိုယ့်ဟာကိုဖြတ်မှာပဲကြမှန်ပါပါဒါရမေရတွေက အထုတ်ပါလို့တိုက်တင်းလုံပဲရှိတယ်ပြတ်မှုအလုပ်ကိုယ်တိုင်လုပ်ရမှာကိုယ့်ဟာကိုယ်လုပ်ရမှာဆိုတော့သိကြကြသိကြပါပါအဲဒါကြောင့်ဘုရုမအာမကိုပါနဲ့ကိုယ်ရေးကိုကြည့်ကြပါဆိုတာကိုသတိပြလိုက်ပါတယ်ကိုရေးကိုကြည့်ကြပါလို့ဆိုတာသတိပြလိုက်ပါတယ်ပါရမီမလို့လို့မှတ်လိုက်စမ်းပါမှန်ပါပါယခုပေါ်တဲ့ပြိဿသမုပ္ပါကိုယခုဉာဏ်နဲ့ဖြတ်လို့ယခုပြတ်တာဒီယခုသောတာပန်တည်တာပဲ မှန်ပါဗျာယခုသရာကံတည်တာပဲယခုနာကံယခုယန္တာတည်တာပဲယခုပေါ်တဲ့ကိုယ်ပရိစ္ဆာသမုပ္ပါဒ်ကြီးကိုယခုပြတ်သွားလို့ရှိရင်ယခုသောတာပန်တည်တာပဲဆိုတာသာမှတ်ပါမှန်ပါဗျာဘာမှတန်တရားတွေဘာတွေရှိပြီးမနေပါနဲ့ဆရာသမားကအမျိုးမျိုးဖုံဖုံကိုယ်တိုင်လည်းလုပ်ကြည့်ကျမ်းဂန်တွေအမျိုးမျိုးနဲ့ကြည့်ပြီးဒီကရပြောတဲ့စကားဖြစ်သောကြောင့်အော်ဟုတ်သားပဲဘုရားဘုရားဖြစ်တာ ဘယ်နဲ့ကြောင့်ပါလဲ။အိုသူဉာဏ်နဲ့သူပြိဿသမုပ္ပါသူဖြတ်လို့သူဖျားဖြစ်တယ်။မှန်ပါဗျာ။ရှင်သာရိပုတ္တရာရှင်မောင်လာတို့ဉာဏ်တော်ဖြစ်ကြတာဒုက္ခန္တာအရှင်ကို သူဉာဏ်နဲ့ဖြတ်လို့ပါတော့။မှန်ပါဗျာ။ဒါပြန်ခမည်းတော်ဓမ္မတွေလည်းဒုက္ခန္တာအရှင်ကြီးဟာကိုရှင်ဘိုင်းကဒုက္ခဆက်သွားရင်လည်းဒုက္ခ အင်းဒီကြားကနေပညာနဲ့ဖြတ်ကြမယ်ဆိုလို့ရှိရင်ဖြင့်ကိုယ်ခန္ဓာတန္တရာစင်ကြီးကိုကိုဖြတ်လိုက်တဲ့အတွက်ကိုကိစ္စပြီးတာသိကြပါတယ်သိကြပါဗျာရှင်းမလားရှင်းပါဗျာကောင်းပြီဒါရင်ဘာမှအားမငယ်ပါနဲ့လို့သတိပေးလိုက်ပါတယ်ဩတို့ဒီကားလဲဆိုလို့ရှိရင်ဖြင့်ဆရာတော်လုံးအားမတွေ့ပြီဆိုလို့ရှိရင်ဒကာဓမ္မတွေအားငယ်ရဟုတ်လားအခုအားမငယ်နဲ့ဒကာဓမ္မတို့ကိုယ်စိတ်အစဉ်ကြီးကို ကံရအောင်မတန်းနေနဲ့သဘောကျဆက်ပါပါဝိစိတ်စင်ကံရအောင်ကံရအောင်မတန်းနေနဲ့ကြားရဖြတ်စမ်းပါဆိုတာသတိပေးလိုက်ပါတယ်မှန်ပါပါကံရအောင်မတန်းပါဘူးကြားရနေပါလို့ကဖြတ်ရမယ်အဲ့ဒါဖြတ်တာဒီဘုရားဒီကားလို့ဆိုလို့ရှိရင်ဖြင့်ဤလိုဖြတ်လို့ဘုရားဖြစ်တယ်မှန်ပါယန္တာတွေဟူသည်ဤလိုဖြတ်လို့ဖြစ်ကြတာပဲမှန်ပါဒါရင်ဘာများကျတော့ခင်ဗျားတို့က အဲအငဲ့စရာရှိသေးတယ်လို့ဆိုလို့ရှိရင်ဩတခြားတခြားဖြစ်ရတဲ့ပုဂ္ဂိုလ်တော့အငဲ့ကြလိမ့်ပေါ့ဗျာဒါနသတိလလည်းသမထဘာဝနာဆုံးဆိုပြီးဒီကလာခင်ဗျားတို့ဓာရီလုံးနေကြမယ်ဆိုလို့ရှိရင်လည်းအင်းတခြားတခြားသွားရမှာပဲဆိုပြီးဒီကလာခင်ဗျားတို့အငဲ့စရာရှိပါတယ်မှန်ပါဘူးအခုတော့ဖြင့်ဒီနေ့နဲ့ဆရာကောင်းသမားကောင်းကကိုင်းတရားဓမ္မတို့အခုစိတ်ကူးပေါ်တယ်အခုစိတ်ကူးနောက်ကမက်လိုက်ပေးစမ်းပါလို့ပြောလိုက်တယ် အခုစိတ်ကူးပေါ်တယ်အခုစိတ်ကူးပေါ်တဲ့နောက်ကနေပြီးခါကဒီစိတ်ကူးလေးရှိမရှိတာမက်ကလိုက်ပေးပါမရှိတာကိုသိပါလိမ့်မယ်ဆိုတာသဘောကျပါပါတောင်းပြီဒါဖြင့်ဒီနေ့ဒီဓမ္မတို့ရှင်သန္တာဒိဋ္ဌိအကြည့်ကျခွာပေးမယ်နေပဲဆိုတာမှတ်လိုက်စမ်းပါနော်ဒါဖြင့်အရင်စင်လေးတော့မမေ့ကြဘူးနော် ဝိပဿနာရှုမဲ့ကြရင်ဘာရင်ခွာရမယ်ဒိဋ္ဌိခွာမဲ့ကြရင်ဘာနာလဲရမယ်ခန္ဓာပရိစ္ဆေသမုပ္ပါဖြစ်စဉ်ကိုဘုဒ္ဓနာဖြစ်တိုင်းဖြစ်တိုင်းသိရမှန်ပါပါတပတ်ကြကြပါဝိပဿနာမလုပ်ခင်ပါလို့ရမယ်ဒိဋ္ဌိခွာမဲ့ကြံလို့ရှင်ဘာကိုနားလည်မှုရှိရ ခန္ဓာပရိစ္ဆေသမုပ္ပါဖြစ်စဉ်ကြီးကိုသိမှသာလျှင်ဒိဋ္ဌိကလည်းကွာပါတယ်မှန်ပါပါဒိဋ္ဌိကွာမှလည်းဥပဒနာရှိတဲ့အခါဒိဋ္ဌိဒီဟုသောအပွင့်မခံဘဲနဲ့မဲ့ဉဏ်ကိုကျေစုပြုပါတယ်ဥပဒနာဉဏ်ကဆိုတော့အမှန်ရှင်းနေပြီဆိုတာကိုဓမ္မတွေမှတ်ထားဖို့ပါပဲဒါရင်ဒါဖြင့်ဒိဋ္ဌိလေးနည်းနည်းလေးခွာကြပါစို့ဥပဒနာမလုပ်မီရှိဖို့ကာလ၌ဒိဋ္ဌိနည်းနည်းခွာလိုက်တာပေါ့ဓမ္မတို့ ဒိဋ္ဌိရှိရဲ့နဲ့ဖြင့်အလုံးလုံးလို့မတွင်ကျယ်ဘူးဆိုတာနေတိုင်းပြောမှန်ပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ခုအဲအိမ်ကိုပြန်ပြီးဒီကလာစဉ်းစားတာလေးတော့ပေါ်မှာပေါ့ဗျပေါ်ပါဘူးတခါတလေမပေါ်ဘူးလားပေါ်ပါဘူးအဲအိမ်များကကလေးတွေများအိတ်ကုန်ရောလားတခါမှပြင်းမိခဲ့ရလားအစရှိတယ်ဘယ်နဲ့များလမ်းနေကြည့်မလားအစရှိနေစိတ်တို့စိတ်ဆိုတာရောက်တိုက်80 ယောက်ျား90ဆိုပြီးသွားခြင်းကသွားနေတာပေါ့ဗျာမှန်ပါဘူးအဲ့ဒီစိတ်ကလေးပေါ်လာတယ်ဒါပါပါလေးမလုံးလို့မဲလို့ရှင်ဖြင့်အိမ်တွေးတဲ့စိတ်လို့ဆိုရမှာပဲမှန်ပါဘူးပရိစ္ဆေမျိုးကအလိုကြတာဒါပါပါလေးမလုံးဆိုတော့အစားပေါ်တာရှင်းမလားရှင်းပါပြီဘာပေါ်လာအစားပေါ်ဩဒါဖြင့်မူလဘုဒ္ဓပေါ်လာခြင်းကြောင့်ဒါပရိစ္ဆေသမုပ္ပါဒ်အစပေါ်တာလို့ဦးကမှတ်လိုက်စမ်းမှန်ပါပါ ဥက္ကမေဘယ်လိုမှတ်ကြအစပေါ်တာပဲအစပေါ်တာပဲဒကာဓမ္မတို့အရင်မတွေးမိပါဘူးမှန်ပါပါအခုမှဒီကနေပြီးတွေးမိတဲ့အခါကျတော့တွေးလုံးအစပဲမှန်ပါပါအဲအရင်ကအဲ့ဒါကိုမမသိပဲကိုမှန်ပါပါအဲအခုဆရာသမားကအခုဆုံးမလိုက်လို့ကိုရင်ကိုရပြန်တွေးလိုက်တဲ့အခါတွေးတဲ့စိတ်ကပြိဿသမုပ္ပါအစပဲလို့ဒကာဓမ္မတွေမှတ်လိုက်တယ်ကိုမှန်ပါပါ ဒါပြန်ဝိညာဉ်ဖြစ်သေးဘူးလားဖြစ်ပါဘူးအဲဝိညာဉ်ဖြစ်လာပြီတဲ့မနောဝိညာဉ်ဖြစ်ပါတယ်မှန်ပါပါဘယ်ဝိညာဉ်မလဲမနောဝိညာဉ်ပါဗျာအင်းတွေးတဲ့အခါကျတော့ဒကာဓမ္မတွေကအင်းစိတ်မချတာလေလားတွေးလုံးလေးချုပ်ပြီးစိတ်မချတာလေလားဒါပါဒေါသလေလားတွေးလုံးနဲ့ပြီးတော့ဘာလာပါလဲစိတ်မချတာစိတ်မချတာလေးဝင်လာဒကာဓမ္မတွေကလူတိုင်းတော့မဟုတ်ဘူးပေါ့ဗျာ လူတိုင်းတော့မဟုတ်ဘူးတချို့တွေးလုံးနဲ့ဝင်လာတဲ့အခါမှာအဲစိတ်မချတာလေးကမလာတတ်ကြဘူးလာတတ်ကြတယ်ဆိုတော့အဲ့ဒီစိတ်မချတာလေးကဒေါသလေးရှင်းမလားရှင်းပါပြီစိတ်မချတာလေးကဘာပါလဲအဲ့ဒီဒေါသပေါ်တော့ဒေါသကလည်းဟာရယောက်ထုပေါ်မှာပေါ်ရတယ်တွေးလုံးကလည်းဟာရယောက်ထုပေါ်ပေါ်ရတယ်ဆိုတော့နှစ်ခုကိုပြိုင်ပေါ်လို့ဖြစ်ပါဒါဖြင့်တွေးလုံးချုပ်ပြောက်သွားမှာဘာပေါ်လာဒေါသစိတ်ပေါ်လာ သဘောကျသွေးလုံးချုပ်ပြီးတော့မှဘာလာပါလဲဟောဒါပြိဿသမုပ္ပါဒုတိယအဆင့်တက်လာဒုက္ခမောဒုတိယအဆင့်တက်လာသဘောကျကြပါဒုတိယအဆင့်တက်လာတယ်အင်းဒါဖြင့်သွေးလုံးနောက်ကနေဒေါသအင်းဒေါလင်းနေကြလာတယ်ဒေါသလေးဖြစ်ပြီးဒါနောက်ကဓမ္မတွေကစိုးရိမ်တဲ့တောကလေးလိုက်ဆင်လိုက် သောကလိုက်လာတော့ဒေါသကချုပ်ပြီဟုတ်ပါဘူးမချုပ်ဘူးလားချုပ်ပါဗျာအင်းဒါဘုရုဖြစ်စင်ပါလိမ့်မတော်လို့မဲတော့ရှင်းဖြင့်ဒကာရမတွေဖြစ်စင်ဟုတ်တပည့်ကြကြပါဘုရုဖြစ်စင်ပါလိမ့်မယ်အခုတရားနာနေတဲ့ဒကာရမတွေဤအကြောင်းတိုက်ဆိုင်တဲ့ဖြစ်စဉ်မှန်ပါပါရှင်းညရှင်းပါပါကောင်းပြီဒီသောကလာပြီဒီကလာတော်တော်ကြာကြာလို့ရှင်းဖြင့်တဲ့မျက်ရည်လေးပါလေးလဲတဲ့ပြိတွေဝါလဲလက်ချင်လိုက်လာတတ်တယ်မှန်ပါပါ ဒုက္ခဒေါမနတာရောလိုက်တာအင်းလိုက်တာကြည့်လိုက်တာဒကာဓမ္မတွေဒါတွေဟာတစ်ခုဖြစ်ပြီးမှအဲတစ်ခုချုပ်ပြီးမှဒါတစ်ခုချုပ်ပြီးမှဒါတစ်ခုဖြစ်တယ်ဒါတစ်ခုချုပ်ပြီးမှဒါတစ်ခုချုပ်ပြီးမှဒီဘက်တစ်ခုဖြစ်တယ်ဒီဘက်တစ်ခုချုပ်ပြီးမှကြည်စားဒါပြိဿသမုပ္ပါပြလိုက်ပြီ ပုဂ္ဂိုလ်တ attva တွေများဒီထက်ပါသေးမပါပါဘူးယောက်ျားတွေမိန်းမတွေရောမပါပါဘူးဟောဒါပရိစ္ဆေသမုပ္ပါနားလေလို့တက္ကရာဖြုတ်လို့လွယ်သွားတာမှန်ပါပါပရိစ္ဆေသမုပ္ပါကိုယ်တဏ္ဏဖြစ်နေတဲ့အတန်းကြီးကိုဘုန်းကြီးကရေလျောင်ပြောလိုက်လို့ဟောဒီတဲ့ငကိုကကျုပ်ကြံနေတယ်ဆိုတော့ကျုပ်လည်းမပါဘူးဒီစိတ်စဉ်တဏ္ဏပဲရှိတယ် သဘောကျလားငါရောသူရောယောက်ျားရောမိန်းမရောပါကြရလားဒီအတန်းကြီးပဲတစ်ခုချုပ်ပြီးတော့ဒီခုဖြစ်တယ်ဒီတစ်ခုချုပ်ပြီးတော့အင်းဒါဖြင့်ငါဓမ္မတို့ဩတို့မှဒီတန်းတန်းနေတာကိုဆိုတာသိကြပါလားသိကြပါပါတန်းနေတယ်ဆိုရတဲ့ခန္ဓာကိုယ်ထဲမှာတော့ဒကာဓမ္မတွေမှတ်ရကြတယ်တခုချုပ်ပြီးမှတခုဖြစ်တယ်ဆိုတာကိုကျေနပ်ပါကျေနပ်ပါဗျာ။ကောင်းပြီဒါဖြင့် ဒီထဲမှာဒိဋ္ဌိကသုံးမျိုးကိန်းတတ်တယ်တဲ့ဒကာဓမ္မတွေနော်ဟုတ်ပါဘူးတရားတွေကငါပဲငါပဲငါပဲငါပဲဟုတ်လားငါတွေးတာပဲငါဒေါသဖြစ်တာပဲငါသောကဖြစ်တာပဲငါပရိဒေဝဖြစ်တာပဲငါဥပါယသပြင်းစွာပမန်းခြင်းငါဖြစ်တာပဲဆိုရင်တခါတည်းတက္ကာရီထီဝမ်းဟုတ်ပါဘူးဝင်သေးဘူးလားဝင်ပါဘူးဘယ်နဲ့ကြောင့်ဒီတက္ကာရီထီဝင်လာပါလိမ့်မလဲလို့ဘုန်းကြီးတွေကဓမ္မတွေလက်တယ်ရှာဖို့သိရကြီးလဲမှန်ပါဘူး ဩဒီအရှင်လေးတွေပေါ်လာတာတစ်ခုချုပ်ပြီးတစ်ခုဖြစ်တစ်ခုချုပ်ပြီးတစ်ခုဖြစ်တာတွေကိုဒကာဓမ္မတွေကတတိကမထားမိတော့ဒါရီဟာငါးရှိပဲကုန်ဆံပလိုက်တွေ့တာလည်းနာပဲမထင်မေဘူးလားထင်ပါဘူးအင်းဒေါသဖြစ်တာလည်းနာပဲသောကဖြစ်တာရောနာပဲကဲအဲ့ဒါဘာကြောင့်ဒီငါတွေဝင်လာကြုံလို့ဥပါတို့ခမောင်တို့မေးခဲ့တော့ဩဒီစိတ်စဉ်တန်းနေတာကို ခင်ဗျားတို့ညာထဲမှာမသိလို့ငါဖြစ်နေတာမှန်ပါဗျာတပည့်ကြမသိလို့ဘာဖြစ်မှန်ပါဗျာအခုတော့ဖြင့်ဆရာဘုန်းကြီးကပြောလိုက်ပါပြီအဲဓမ္မတို့တစ်ခုချုပ်ဘူးမှတစ်ခုဖြစ်တာနော်ဒီပရမတ်ကလေးတွေဓမ္မလေးတွေဖြစ်နေတာသဘောကျပထမဓမ္မလေးချုပ်သွင်းဒုတိယဓမ္မပေါ်တယ်ဓမ္မဆိုတဲ့တရားပေါ့ဗျာ ဒုတိယဓမ္မချုပ်သွားတော့အင်းတတိယဓမ္မချုပ်သွားတော့အင်းသရုပ်ဓမ္မချုပ်သွားတော့အင်းဒီလိုပေါ်လာတာရှိတော့ဩချုပ်လိုက်ပေါ်လိုက်ချုပ်လိုက်ပေါ်လိုက်ဒီကအကြောင်းဒီကကျိုးဒီကအကြောင်းဒီကကျိုးဩအကြောင်းကျိုးဆက်နေတဲ့အစင်မာလားလို့မသိကြသေးဘူးသိပါပါအကြောင်းကျိုးဆက်နေတဲ့အစင်မာလားလို့ဥက္ကမောင်တို့ကသိသွားတဲ့အခါကျတော့ပုဂ္ဂိုလ်တ attva ပါလေမပါပါဘူးဗျာအင်းဒါဖြင့်ဓမ္မတို့ ဘာနာလေတော့ပုဂ္ဂိုလ်တ attva ပျောက်သွားပါလေအဲခန္ဓာဖြစ်စေဘာသိလို့ပါအဲ့ဒါခန္ဓာဖြစ်စဉ်သိနေတဲ့ဒကာရမတွေကတော့ဒကာရမတို့ငါသူတစ်ပါးယောက်ျားမိမဒီထဲပါသေးမှန်ပါဗျာဟောဒီလိုတစ်ခုဖြစ်တစ်ခုချုပ်လိုက်တစ်ခုဖြစ်လိုက်တစ်ခုချုပ်တရားချုပ်လိုက်ဒါဖြစ်လိုက်ဒါချုပ်လိုက်ဒါဖြစ်လိုက်ဒီလိုကြီးပဲတနေ့တော့မှလှက်ပန့်နေတာပဲဆိုတော့ ဩဒါဖြင့်ဓမ္မတွေလှည့်နေတာပါလားဘယ်လိုဆိုကြဓမ္မတွေလှည့်နေတာဆိုတော့ဒီဓမ္မတွေနာမည်ပေးခြင်းတော့လည်းဓမ္မတွေဘုန်းကြီးသင်ထားတယ်ပေးနေပါတယ်ပထမတွေးတွေးစိတ်ပေါ်တယ်ဗျာနောက်ဆိုရင်ဒီပေါ်တယ်ဗျာလာမှာပဲမလာဘူးလားအဲ့ဒါဓမ္မတွေဆိုရင်အများနဲ့ဆက်ဆံတာသိလောက်ပါပြီမသိသေးဘူးလားသိပါပါဗျာဒါဖြင့် ဒီကံပုဂ္ဂိုလ်တွေပါသေးလားပါပါဗျာအဲဥက္ကမောင်တို့ဥဝတို့ဘာနားလဲတဲ့တဲ့ပုဂ္ဂိုလ်တွေပျောက်ပါလိမ့်မယ်ခန္ဓာပရိစ္ဆာသမုပ္ပါဒ်ခန္ဓာပရိစ္ဆာသမုပ္ပါဒ်ဖြစ်စဉ်ရှင်းရမလားရှင်းပါပြီခန္ဓာပရိစ္ဆာသမုပ္ပါဒ်ဖြစ်စဉ်နားလဲသောကြောင့်ဘုန်းကြီးတို့ဓမ္မတွေမှာတက္ကရာရှိပြုတ်ပါပြီတပည့်ကြခန္ဓာဤဖြစ်စဉ်ကိုနားလဲတဲ့ခန္ဓာဤသောကြတိခန္ဓာဖြစ်တယ်ဒါဝိညာဉ်နဲ့ခန္ဓာကြီးမှိုက်ဆံပါဝိညာဉ်နဲ့ခန္ဓာလေးပါရပါပဲတို့တော့ စကားများနေမှာဆိုလို့မှန်ပါဗျာဒီဝိညာဉ်နဲ့ခန္ဓာချုပ်ပြီးဒီဝိညာဉ်နဲ့ခန္ဓာပေါ်တာပဲမှန်ပါဗျာဒီဝိညာဉ်နဲ့ခန္ဓာချုပ်ပြီးတော့ဝိညာဉ်နဲ့ခန္ဓာအဲတတိယဝိညာဉ်နဲ့ခန္ဓာတတိယချုပ်ပြီးတော့သုဒ္ဓဝိညာဉ်နဲ့ခန္ဓာပေါ်သုဒ္ဓချုပ်ပြီးတော့အမြင်စပါးပြီးဟိုဆောက်တာတွေပါတွေသွားလေဥက္ကမောင်တနေလုံးနဲ့မှာမှန်ပါပါတပတ်ကြအဲ့ဒါလေးသေးတော့မှဩဒီတဲ့ငါဆိုတော့ငကိုကအစကမပါပါကလားဓမ္မဓမ္မတွေဘယ်လိုလဲမှန်ပါပါ ငါဆိုတာအစကမပါဘူးလို့သိချာဆုံးမဲ့ချာသမှာကဲဒါပြန်ဥက္ကမောရှေးကတက္ကရာလေးဖြုတ်ပုံနဲ့အများကြီးကွာသွားမှန်ပါပါဗျာဟိုအောင်ကွာဘူးလားမှန်ပါဗျာကွာတော့ရင်နော်တကုတ္တနံဖြစ်စဉ်နဲ့မှာကိုဘုန်းကြီးကအခုခေါ်ပြောလိုက်တဲ့တွေ့ဒီဖြစ်စဉ်ကလည်းဒီတွေလုံးနဲ့ဒီဆိုရင်လုံးဟာမလာပါနဲ့ဆိုလို့ရမှာလားမရပါဘူးဗျာဟောဒီဥစ္စာတွေဟာ ဓမ္မသဘောပေါ်လာတာတွေပဲလို့မသိဘူးလားသိပါပါအင်းဓမ္မသဘောပေါ်လာတာတွေသိတဲ့အခါကျတော့ငါဒီထဲမပါဘူးဆိုတာခင်ဗျားတို့ရှင်းသွားမရှင်းသေးဘူးလားရှင်းပါပြီဒါဖြင့်တက္ကရာတွေပြုံးမပြုံးဒါဖြင့်တနေ့လုံးနဲ့နေတာဒါမျိုးကြီးပဲမှန်ပါဘူးသူနဲ့အသွင်တူတာလည်းပါလိမ့်မယ်မတူတာလည်းပါလိမ့်မယ်ဥက္ကမမှန်ပါပါအဲ့ဒါတွေပါတွေတော့မေးတော့ဓမ္မတွေပဲခင်ဗျာရှင်းရအောင်ရှင်းပါပါဘာတွေပါလဲဓမ္မပါ ဓမ္မတွေလဲနေတာဗျာဆိုတဲ့ကပုဂ္ဂိုလ်တ attva ငါသူတော်ဘာတွေပါလေမှန်ပါဗျာရှင်းကြရှင်းပါအေးဒီဥစ္စာကဘုရားခင်ကိုရမကြီးကဟောတာကလည်းအမှန်ဘုန်းကြီးကပြောတာကလည်းအမှန်ခင်ဗျားတို့ကဒီဥစ္စာကိုငကိုယ်တော်ကငါတွေးလိုက်တာကွာငါကိုဘယ်နဲ့ဖြစ်သွားမှမသိဘူးဆိုတော့ငါတွေးလိုက်တာငါညာဆိုရတဲ့စိတ် တွေးစိတ်ကိုဥပအောင်ငါဆွဲလိုက်ပြန်တယ်မှန်ပါပါငါပဲနဲ့ဖြစ်သွားမှမသိဘူးဆိုတော့ဒေါသဖြစ်တာကိုလည်းငါဆင်လိုက်ပြန်တယ်မှန်ပါပါအဲ့တော့အခုတော့ဖြင့်ရှင်းရပါဗလားရှင်းပါပါသဘောပါကြပါအင်းပါကြပြီဒါတနေ့လုံးပါရင်းများနဲ့နေပါလေမှန်ပါပါတက္ကမရာလုံးကိုမှန်ပါပါတယ်ဩော်ဒါဖြင့်ဘယ်ပုဂ္ဂိုလ်ကဘယ်ဘဝရောက်သွားတယ်ဘယ်ပုဂ္ဂိုလ်ဘယ်ဘဝရောက်သွားတယ်ဆိုတာတရားဓမ္မတို့နှုသောပုဂ္ဂိုလ်ဟောတာနော်မှန်ပါပါ သဘောကျမှန်ပါဗျာဘယ်ပုဂ္ဂိုလ်ဒီသေးသေးရှားမင်းနဲ့ဘယ်ရောက်သွားတယ်လို့ဘုရားကအတိတ်များဆောင်အနာဂတ်များဆောင်ပြီးဟောတဲ့အခါဥက္ကမောရေတဲ့ညံနုတဲ့ပုဂ္ဂိုလ်ဟောတာမှန်ပါဗျာညံတဲ့ပုဂ္ဂိုလ်ကြတော့ဓမ္မတွေသာဆက်သွားတာပဲဟေးမှန်ပါဗျာသဘောကျကျပါဗျာပုဂ္ဂိုလ်တ attva တတ်သေးလားမတတ်ပါဘူးဗျာဒါဘယ်ပုဂ္ဂိုလ်အတွက်ဟောတာပါလဲဆိုရင်ညံတဲ့ပုဂ္ဂိုလ်အတွက်မှာမဲ့ရစေခြင်းတဲ့ပုဂ္ဂိုလ်အတွက်ဒီတရားဟောမှန်ပါဗျာ ဟောမြတ်ကမမရလိုက်တဲ့ပုဂ္ဂိုလ်အတွက်တော့ကွာသူသုတေပိကလာဟေခိုးဖြစ်တဟေနှက်ဖြစ်တဟေဓမ္မမရလိုက်တဲ့ပုဂ္ဂိုလ်အတွက်ကတော့တမျိုးပြောရအောင်အခုဟောနေတာကတော့ဖြင့်ဘုန်းကြီးဟောနေတာကတော့ဖြင့်ဘုရားဓမ္မတို့မက်ကိုချက်ချင်းရဖို့ဟောနေတဲ့အတွက်ပုဂ္ဂိုလ်သတ္တဝါမပါတော့ပါရဲ့လားတွေးတာလည်းတွေးနေပဲ အင်းစိတ်မချရတာလည်းဒေါသစိတ်ပဲနောက်သောကစိတ်မလားဘူးသောကစိတ်ချုပ်တော့ပရိဒီဝါစိတ်မလားဘူးပရိဒီဝါကဥပါယကမလားဘူးဒါနဲ့နောက်ဆက်မှာတွေလည်းဘာတွေပါလိမ့်မလို့ယုံဒီတုတ်ကမပို့ရမချင်းဆက်နေမှာလည်းဘာတွေပါလိမ့်မလို့ဥက္ကမောတို့ဥရတော့မေးပြီဓမ္မတွေပဲဆက်သဘောကျရဓမ္မတွေဆက်နေတယ်ဆိုတော့ဩငါတော့မပါဘူးသူတော့မပါတာသိကြပါတယ် ဆိုနိုင်ရမှန်ပါပါအဲ့ဒါဘာဖြုတ်လိုက်တာလဲသက္ကာရရှိသေချာဖြုတ်တဲ့နည်းပဲရှင်းလားရှင်းပါဒါလောက်သိရင်ဘယ်တော့မကြောက်စိတ်ဓာတ်ချသောတာပန်တော့မတည်သေးဘူးမတည်တော့ဘယ်တော့မကြောက်ဘူးဩဓမ္မတွေဆက်ပြီးဒီကရလက်ပါဖြစ်ဖြစ်ပေါ်နေတာကိုသိသေးဘူးလားသိပါပါဒီကလည်းပဲကရဥပါယတာပြီးတော့ဖြတ်ဆိုအိပ်ပျော်သွားတယ်အိပ်ပျော်သွားတဲ့ဥက္ကမောင်ကြီးမှန်ပါပါအိပ်ပျော်သွားတာလည်း ဝင်တော့ဘဝင်စိတ်တွေနဲ့အိတ်သွားတာပဲမှန်ပါတခုချုပ်ပြီးတခုဖြစ်တခုချုပ်ပြီးတော့တခုဖြစ်အင်းဘယ်လိုပါလဲမလို့ဆိုတော့အိုးအိတ်စိတ်တွေအစဉ်တိုင်းဖြစ်နေတာမှန်ပါဘယ်နဲ့ဆိုရင်အိတ်စိတ်တွေအစဉ်တိုင်းဖြစ်နေတာဒါတော့ဓမ္မတွေပဲမဟုတ်လားဗျမှန်ပါပုဂ္ဂိုလ်ပါလေလားမပါပါဘူးတရားဓမ္မတွေကဓမ္မတွေပဲတန်းတယ်နောက်နိုးလာတဲ့အခါကျတော့အင်းနိုးလာတဲ့အခါကျလို့ရှိရင်ဖြင့်တဲ့နိုးတာနိုးစိတ်ကလေးပေါ်လာတာလေဒကာဓမ္မတို့ ပုဂ္ဂိုလ်သတ္တဝါနိုးတာလားနိုးစိတ်ကလေးပေါ်တာလားအဲနိုးလာပြန်တော့လည်းပုဂ္ဂိုလ်မပါဘူးနိုးရကနေပြီးဒီကရာတွေးရတယ်ဆိုပြန်တော့တွေးစိတ်ကပေါ်တာပဲဒကာဓမ္မတို့ပုဂ္ဂိုလ်သတ္တဝါပါသေးလားဟုတ်ပါဘူးဩဥက္ကမတော့ကျဲသွားပြီမှန်ပါပါနေရကြသွားပြီဘုရားဓမ္မတို့အော်ဒီလိုအစင်မှာဒီလိုပတ်ပြီးကြလားဒီလိုရဟလို့လဲနေတာပါလားဓမ္မဘာရှားပြရစရာရှိသေးရဲ့မရှိပါဘူးကောင်းပြီ ဒါရင်ဘုန်းကြီးတရားဓမ္မတွေတက္ကရီပြုတ်ပါဗလားပြုတ်ပါဘူးဒါဖြင့်နောက်တိရှိနှစ်ခုဖြုတ်ဖို့လွယ်သွားပြီလွယ်သွားပြီတရားဓမ္မတွေဓမ္မတွေဒါလက်ပတ်ဖြစ်နေတယ်ဆိုတာဖြင့်ကောင်းကောင်းကျင့်တတ်ဗလားကျင့်တတ်ပါဗျာအော်နိဗ္ဗာန်မြာတွေငါများပါဖြစ်ဥမှာပါလေမလုံးနေများတွေးကျင်ကြသေးလားဘယ်လိုတွေးမလဲတွေးအတွေးမှန်တွေးရင်ဘယ်လိုတွေးကြလဲဓမ္မတွေအဲသုတိဓမ္မတွေပရိသေစိတ်ဓမ္မတွေ ဟုတ်လားမှန်ပါဘုံဝင်စိတ်ဓမ္မတွေကုသိုလ်စိတ်ဓမ္မတွေအင်းဒေါသစိတ်ဓမ္မတွေလောဘစိတ်ဓမ္မတွေဒါတွေမသိမှန်ပါပါသဘောကျကျပါဗျာဘုဂဝတ္တတော်လဲတာဟုတ်သေးရဲ့လားဟုတ်ပါဗျာအဲအခုဟောတဲ့တရားဒကာဓမ္မတို့ချက်ချင်းမဆိုင်အောင်ဟောနေတဲ့တရားဖြစ်လေသောကြောင့်ပုဂ္ဂိုလ်တ attva ကိုငကူကတည်းကပယ်ပြီးဟောထားတယ်မှန်ပါပါရှင်းကြပါလားရှင်းပါပါဘုရုပဲဟောပါလေ ပုဂ္ဂိုလ်တ attva ပယ်ဟောတယ်ဆိုတော့ရှိလို့လားလို့မဲတဲ့ခါကျတော့အစ်စ်ကတော့မရှိတာမှန်ပဲဘာဖြစ်လို့လဲပုဂ္ဂိုလ်တ attva တက်လာပါလိမ့်မလို့ဘယ်ဖြင့်သေးသွားလို့ကွာနှက်ဖြစ်ရှာတယ်ဘယ်ဖြင့်သေးသွားတဲ့ခါဝတ်ဖြစ်ရှာတယ်ဆိုတော့အိုးဒါညာလူတဲ့ပုဂ္ဂိုလ်ဟောတာညံရတဲ့ပုဂ္ဂိုလ်ကြတော့ဒီတိုင်းဓမ္မတွေလှည့်တာသာဟောရှင်းမလားရှင်းပါပါဩဒါဖြင့်တရားဓမ္မတွေဘုံရှိကံရှိဘုံဘူးကံတူးတွေမို့အင်းဒိဋ္ဌိကိုကြွားပြီ ဒိဋ္ဌိကိုကွာသွားပြီနာဆိုတာဒီတည်းမရှာစမ်းတွေ့ရပါဘူးဘာတွေလဲတွေ့တယ်ဓမ္မဩဓမ္မတွေတခါတည်းလောဘဓမ္မတွေ့လိုက်ဒေါသဓမ္မတွေ့လိုက်တွေ့ပြီတွေ့တယ်ဒါဖြင့်ဓမ္မမှာတပါးဘာများတွေ့ကြသေးတယ်အဲဒါဖြင့်ဓမ္မစက်ကြီးလဲနေတာပေါ့မှန်ပါပါရှင်းမလားရှင်းပါပါဘာစက်ကြီးလဲနေဓမ္မစက်ကြီးလဲအဲပုဂ္ဂိုလ်တ attva တော့မလဲပါဘူး ဒါဖြင့်တန်တရားလဲတဲ့ပုဂ္ဂိုလ်ရှိပါသလားတဲ့ဓမ္မသာလဲနေတာလားဓမ္မသာလဲနေတာအဲဓမ္မလဲနေတာကိုခင်ဗျားတို့ကသံသရာကြီးကျွတ်တို့လဲခဲ့လှပြီဆိုတော့တန်တရားလဲလဲခဲ့သေးတယ်ကျွတ်တို့လဲပါလိုက်သေးတယ်ဆိုတော့ဒီဓမ္မလဲနေတာမသိတော့ဘူးကျွတ်တို့ဖြစ်မှန်ပါဘူးရှင်းညရှင်းပါဒီနေ့ကြဲကြဲဝုံဝုံဟောရတဲ့နေ့ သတင်းတွေလည်းဖြစ်ကြေကြဝန်းလည်းပြောရတယ်နဲ့ဘူးကြေကြဝန်းနားလည်းဆိုတာဘုန်းကြီးပြန်ဝတ်တာလည်းမဆုံးပါဘူးမှန်ပါပါဗျာတတန်တရားလုံးဘာတွေများလှဲ့နေကြမှန်ပါပါဓမ္မတွေပဲလှဲ့ဩဒါသန္တရာခေါ်တာပဲဩသန္တရာဆိုတာဘာပါလဲမှန်ပါပါဒါဖြင့်ဒီဓမ္မတွေလဲနေတာကိုတန္တရာခေါ်တာပဲဆိုတာဥက္ကမောကောင်းကောင်းကျင့်တတ်ပါလားကျင့်တတ်ပါဗျာအဲ့ဒါညာနုတဲ့ပုဂ္ဂိုလ်ကြတော့ကွာမင်းတို့မင်းတို့ဖြစ်စဉ်ဟာ ဒါပါပဲကွာဟောတာကလူပုဂ္ဂိုလ်ဟောဟာဟိုဘက်သွားတော့နတ်ပုဂ္ဂိုလ်ဟိုဘက်သွားတော့ဗြဟ္မာပုဂ္ဂိုလ်လို့ဆိုတာတရားဓမ္မတော့ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဟောတာရှင်းမလားရှင်းပါပါချက်ရှင်းထွက်ရတာပုဂ္ဂိုလ်ပေါက်မဲ့ပုဂ္ဂိုလ်ဟောတဲ့အဲ့ဒါတွေအကုန်ဖြုတ်ပစ်ခဲ့ရတယ်ဓမ္မအနိစ္စပေါ်မှာပုဂ္ဂိုလ်ထဲအနိစ္စမရနိုင်တော့ဘူးရနိုင်မှာမရနိုင်ပါဘူးဒါကြောင့်တရားဟောနည်းဘုရားကြီးဉာဏ်လုံးတဲ့ပုဂ္ဂိုလ်ဟောနည်းတစ်မျိုး ဉာဏ်ရင်းတဲ့ပုဂ္ဂိုလ်ဟောနေတစ်မျိုးလို့မှတ်လိုက်စမ်းမှန်ပါပါဉာဏ်လုံးတဲ့ပုဂ္ဂိုလ်ကြတော့ပုဂ္ဂိုလ်တက်ပြီးဟောမှန်ပါပါရှင်းရရှင်းပါလားဉာဏ်ရင်းတဲ့ပုဂ္ဂိုလ်ကြတော့ဓမ္မနာမည်နဲ့ဟောတာမှန်ပါပါရှင်းမလားရှင်းပါလားဉာဏ်လုံးတဲ့ပုဂ္ဂိုလ်ကြတော့ပုဂ္ဂိုလ်တက်ပြီးဟောအာဘယ်ပုဂ္ဂိုလ်ကဘာဘယ်ရောက်သွားတယ်ဘယ်ကလာခဲ့ပြီဘယ်ရောက်သွားတယ်အင်းဒါဘုရားဟောတာပါလေ ညံထက်တဲ့ပုဂ္ဂိုလ်ကြတော့ကွာဒီလိုမဟုတ်တော့ဘူးဓမ္မစကြီးလဲနေတာပဲကွာသဘောကျညံထက်တဲ့ပုဂ္ဂိုလ်ကြတော့ဓမ္မစကြီးလဲနေတာပဲအဲ့တော့ဘ누구ကနှစ်နှစ်ချိုက်ချိုက်လေးလေးစားစားမှန်ပါလိမ့်မလဲလို့တွေးတော့မှဓမ္မရကမှန်တယ်ပုဂ္ဂိုလ်ကမှန်ဘူးမှန်ပါရှင်းမလားရှင်းပါဘူးတို့တော့ညံထွန်းညံလုံးတဲ့ပုဂ္ဂိုလ်မှာပုဂ္ဂိုလ်နဲ့မှတတ်မဟောလို့ရှင်သူဟာ ဘာမှနားလဲတော့မှမဟုတ်ဘူးဘာကုသိုလ်မှလည်းမပြုတော့ဘူးဘယ်အကုသိုလ်မှလည်းသူရှောင်တော့မှမဟုတ်လို့ပုဂ္ဂိုလ်တ attva နဲ့ဟောအကုသိုလ်လုပ်ရင်ဟောခွေးဖြစ်တယ်ကွဟောကုသိုလ်လုပ်လို့ရှင်ဟောနတ်ဖြစ်တယ်ကွပုဂ္ဂိုလ်နဲ့တာကွာမှန်ပါမှန်ပါဒီလိုမှမဟုတ်လိုက်လို့ရှင်လေသူကုသိုလ်လည်းလုပ်ဖြစ်မှာမဟုတ်ဘူးအကုသိုလ်လည်းသူလုပ်ချင်ရမ်းလုပ်ပြမယ်ဆိုတော့ဥက္ကမောင်တို့တက္ကသစ်တို့ ဟောရပြီပါပဲမှန်ပါဗျာမဟုတ်ပါဘူးလားဟုတ်ပါဗျာဒါဖြင့်ဩတို့ဆရာခွန်ကြီးကတရားနှမြုပ်ထားပြီးကြလားတို့နားလည်မှုယနေ့စဟောပါလားဆိုတော့ပေါ်လာပေါ်ပါဗျာပေါ်လာလေဟုတ်လားပေါ်ပါဗျာတရားနှမြုပ်ထားမှန်ပါဗျာညာနှုတ်တဲ့ပုဂ္ဂိုလ်အတွက်ဆိုရင်ညာနှုတ်တဲ့လူအတွက်ဆိုရင်ပုဂ္ဂိုလ်နဲ့တည်းဟောမှန်ပါပါရှင်းပြီနော်ညာထွက်တဲ့ပုဂ္ဂိုလ်ကြတာဓမ္မအစဉ်နဲ့ဟောကဲဥပအောင်ကောင်းကောင်းရှင်းတာပြင်းတတ်ပါလား ကောင်းပြီဒါဖြင့်ဓမ္မရှင်နဲ့ဟောလိုက်တော့တက္ကရာရှိပြုတ်ပုဂ္ဂိုလ်နဲ့ဟောလိုက်တော့တက္ကရာရှိမပြုတ်ဘူးပြုတ်ပါဘူးရှင်းမလားရှင်းပါပါပုဂ္ဂိုလ်နဲ့ဟောလိုက်တော့တက္ကရာရှိပြုတ်ပါဘူးအင်းငါလို့ငါရမှာပဲဆိုတော့သွားပြီမလာဘူးလားငါလူငါငါနောက်ဖြစ်မှာပဲငါဘေးကမ်းလို့ရှိရင်ငါနောက်ဘဝပေါ်မှာပဲစဉ်းစားစမ်းပုဂ္ဂိုလ်နဲ့ဟောလိုက်တာဘာဝင်ကတ်လားဒါခွဲခြားသိပါခွဲခြားသိပါယနေ့ပြောတဲ့ဥစ္စာသမင်ညာအေးလို့ဘုန်းကြီးတရားဓမ္မတွေက မှတ်လိုက်နဲ့ပုဂ္ဂိုလ်နဲ့ဟောရင်သက္ကာရီဝင်တာမဝင်ပါနဲ့ဆိုလို့မရပါဘူးကောင်းကောင်းသဘောပါကြမှန်ပါဗျာခိုင်ဓမ္မလည်းဟောလိုက်တယ်ဘယ်ဓမ္မဖြစ်တယ်ဘယ်ဓမ္မဖြစ်တယ်အင်းတွေးတဲ့ဓမ္မဖြစ်တယ်ဆိုရင်လည်းဓမ္မဖြစ်တယ်ဆိုတော်ရဟောလိုက်တော့ပုဂ္ဂိုလ်တ attva မပါတော့ဒိဋ္ဌိကပြုတ်မနေဘူးလားပြုတ်ပါဘူးအဲဟိုလိုပဲငါလိုလိုငါရရှိသေးရလားအဲမရှိတော့ဘူးဆိုတော့ဩပုဂ္ဂိုလ်နဲ့ဟောရတာဒိဋ္ဌိမပြုတ်ပါလားဒါကြောင့်ညာလုံးနဲ့ပုဂ္ဂိုလ်ဟောတာပါလား မှန်ပါပါရှင်းမလားရှင်းပါပါညံထဲတဲ့ပုဂ္ဂိုလ်ကျတော့ဓမ္မနဲ့ဟောလိုက်ကြတဲ့ကတက္ကရာရှိအပြုတ်ဟောချိုက်မှန်ပါပါဒါဖြင့်သူတွေရှာရမှန်တာကဘယ်ကမှန် ဟောတာသမုတ်ပြီးမှန်တာသူကရှိပြီးမှန်တာမှန်ပါပါဒါဖြင့်သမုတ်မှန်နဲ့ရှိမှန်ဥက္ကမဘယ်အတည်ပြုရှိမှန်ပါပါဟောတာလောကသမုတ်ထားကြတယ်မှန်ပါပါဒါရင် ဟောတာကြောင့်သမှုတွေသစ္စာနေရာကပရမတ္ထသစ္စာဟောနေတယ်ရှင်းမလားရှင်းပါပြီပုဂ္ဂိုလ်နဲ့ဟောတာက သမုဒိသစ္စာသမုဒိသစ္စာနဲ့ဟောလိုက်ရင်ဒိဋ္ဌိကဝင်လာတာမှန်ပါပါတပည့်ကြလားသမုဒိသစ္စာနဲ့ဟောလိုက်ရင်ကိုငါလိုလို့ငါရတာပဲငါမကောင်းတာလို့ငါပဲကောင်းမှာပေါ့ဟောငါဝင်လာမောမနဲ့ဆိုလို့မရဘူးဆိုတော့သိကြလားသိကြပါဓမ္မနဲ့ဆိုတော့ငါကမှဩဓမ္မရဲ့အရှင်နေဖြစ်နေတာပဲဆိုတော့ငါကလည်း ဓမ္မရှင်တွေဖြစ်တာဖြစ်တာကိုဒကာဓမ္မတွေကသိနေတော့ဥက္ကမောင်ရငါကိုဝင်ကြံပါဘူးဗျမပါပါဘူးပါတယ်လားမပါပါဘူးဩတော်ဘုဒ္ဓံတော့ပါကောလားမှန်ပါပါဗျာဒကာဓမ္မတို့အမှန်ဘုဒ္ဓံတော့ပြီလားမှန်ပါပါဗျာကောင်းနေတာဖြင့်ဒါတက္ကရာပြုတ်တာသဘောကျလားကျပါပါဗျာသူပြုတ်လို့ရှိရင်မစိုးရိမ်မှန်းနဲ့တော့တဲ့ပတ္တရာဒိဋ္ဌိဥစေရာဒိဋ္ဌိဟာသူပြုတ်ရင်ပြုတ်တော့မှာပြုတ်တော့မှာပဲဒကာဓမ္မတို့ဘာမှပူဇံမရှိတော့မှန်ပါပါ ကဲကျေနပ်ပလားကျေနပ်ပါတက္ကရာပြုတ်ပလားပြုတ်ပါခန္ဓာထဲမှာပေါ်တိုင်းပေါ်တိုင်းဘာတွေများပေါ်နေကြဓမ္မခန္ဓာတစ်ခုလုံးကလည်းဘာတွေများစုနေလဲအဲဓမ္မတွေကြီးစုပြီးဒီကရနေတော့ဩဓမ္မတသက်ပဲဓမ္မပုံစပဲဓမ္မအစုပဲလို့ဥပအောင်ဆိုဆိုမှန်ပါပါပုဂ္ဂိုလ်တ attva အစုတော့ဟုတ်ပါဘူးယောက်ျားတွေစုနေတယ်မလဲဘူးဒီလိုမဟုတ်ပါဘူးမိန်းမတွေစုနေတာဟုတ်ပါဘူးလေဓမ္မတွေစုမှန်ပါပါ သဘောပါကြဘာရင်းနဲ့စုဩဒါတလုံးသိလိုက်ရတာခမရတို့အပေကပိတ်တယ်နော်အပေကပိတ်တယ်ဒီသိသေးတဲ့သိရလို့အောက်မိတ်မနေကြနဲ့မှန်ပါပါဒုက္ခမဒါသေးသေးဆွဲတဲ့အသိလို့မမှတ်ပါနဲ့မှန်ပါပါဓမ္မလဲနေတာကိုသိလို့ရှင်ဓမ္မတွေဆက်ဆက်နေတာသိလို့ရှင်တက္ကရာတွေကသိချပြုတ်မှန်ပါပြုတ်သေးဘူးလားပြုတ်ပါဗျာ။ဒါရင်အမနာဖို့တန်သွားပြီဆိုတော့ကောင်းကောင်းသဘောပါကြ။ပါပါ။ဒါသက္ကရာတွေဖြောက်ပါအောင်မယ်ဆိုတော့ဟောဒီဓမ္မ တဏ္ဏမှာဒွဲလုံးချုပ်ပြီးတော့မှတဏ္ဏပါဆိုတဲ့ဒကာဓမ္မတို့ဆွေးလုံးလာတာပါမှန်ပါပါတဏ္ဏပါဒွဲလုံးချုပ်မှတဏ္ဏမှာဆွေးလုံးလာစိတ်မချတဲ့ဆွေးလုံးမှန်ပါပါတဏ္ဏမှာတွဲမှုမှမရှိဘဲနဲ့ဆွေးမှုကမပါလာပါဘူးဒါပြန်ဆွေးမှုရှိဖြစ်ပေါ်နေတော့ဥပအောင်တို့ဒကာတက်တို့ကစဉ်းစားတွဲမှုရှိသေးရဲ့လားမရှိပါဘူးတွဲမှုကြောင့်ဘာဖြစ်တာလဲဆွေးမှုကြောင့်အော်ဒါဖြင့် တွင်းမှုဖြစ်တော့တွင်းမှုရှိသေးရလားမရှိပါဘူးအဲဒါရင်တွင်းမှုလေးချုပ်သွားပြီဒကာဓမ္မချုပ်ပါပြီတွင်းမှုဓမ္မလေးဘာဖြစ်သွားလဲချုပ်ပါပါအဲတွင်းမှုဓမ္မလေးချုပ်သွားတာကိုဒကာဓမ္မလေးညံလေးနဲ့ဒီဈာကနေသိသိပေးတယ်ပေါ့ဗျာနော်တွင်းမှုဓမ္မလေးချုပ်သွားတာကိုညံလေးနဲ့သိသိသိသိပေးလိုက်တဲ့အခါကျတော့အင်းဒီဥစ္စာမခိုင်ဘူးမပြေဘူးဆိုတာပေါ်မလာဘူးပေါ်ပါဗျာအင်းပေါ်လာတယ်ဆိုတာတသရာတွေစီပြုတ်သွားဓမ္မ ဓမ္မအတိတုံးကတက္ကပြုတ်ခဲ့ဒါလေးကမရှိဘူးတွေးမှုတွေးမှုမရှိမှဆွေးမှုပေါ်တာကိုသိလိုက်သဖြင့်တွေးမှုမရှိတာကောင်းကောင်းမသိဘူးလားသိပါပါအဲတွေးမှုမရှိတာကောင်းကောင်းသိတယ်ခိုင်တယ်မြဲတယ်လို့ကိုကိုဓမ္မလေးကငါခိုင်တယ်ငါမြဲတယ်လို့ယူလို့ရသေးတယ်မရပါဘူးဒါပြန်တတ္တရာတွေပါရှင်းပြီမှန်ပါပါသဘောကျကျပါဘာရှင်းသွားလဲ သက္ကရာဒိဋ္ဌိဆင်းသွားပြီဓမ္မတို့အပေါ်ကိုကျေးဇူးပြုတဲ့ဒိဋ္ဌိသုံးခုတော့ဖြင့်ယနေ့အရာရှင်းမှာပဲမှန်ပါဘာမှမပူနဲ့ဒီဓမ္မတွေဒုတိယအကြောင်းအပယ်ကြတာဥက္ကမောင်ရှိကုန်ရှိမှန်ပါဗျာဒီဒိဋ္ဌိတွေကြောင့်ပယ်ကြတယ်မှန်ပါဗျာဒီဒိဋ္ဌိတွေကြောင့်ပယ်ကြနေတာယနေ့တော့ပြန်အခုဒိဋ္ဌိနှစ်ခုတကသက်စင်အောင်လုပ်ပေးလိုက်ပါပြီမစင်သေးဘူးလားမှန်ပါဗျာကောင်းနေဒိဋ္ဌိကိုစင်တော့တိုးလုံးချုပ်သွားပြီဘာပေါ်ပါလိမ့်မယ် ဆွေးလုံးဟောဆွေးလုံးပေါ်တယ်ဆိုတော့ဒကာရမတို့တွေးလုံးရှိလို့တွေးလုံးရှိလို့ဆွေးလုံးဖြစ်ရရှာမှန်ပါဗျာမနဲ့ဆိုရဒါဖြင့်အတွေးကခြေစုပ်ပြုသွားလို့အဆိုးပေါ်တာပဲမှန်ပါဗျာသဘောကျအတွေးကခြေစုပ်ပြုလို့ဆွေးလုံးပေါ်တာဒါဖြင့်အတွေးဝင်ချုပ်သွားညဆိုတော့จิตတို့မှာအဆိုးကြံရတဲ့ဆိုတဲ့အဓိပ္ပာယ်ပေါ်လာ ပါဘူးအကြောင်းကျိုးပြတ်သေးရလားပြတ်ပါဘူးမပြတ်တာသိလိုက်တဲ့ဖြင့်ဥစ္စေရာဒိဋ္ဌိဆိုတာပြတ်တယ်လို့ယူလိုက်တာယူနေလေရယူတတ်ပါဘူးဩအတွေးမရှိညာကအဆိုးတော့ကြံရတဲ့တပည့်ကြဒါဥစ္စေရာဒိဋ္ဌိကရှိသေးမရှိပါဘူးမရှိတော့ဘူးဆိုတော့ဒါရင်ဓမ္မတို့ဒီဘက်ကအပြည့်မြင်လိုက်တုန်းကသက္ကရာဒိဋ္ဌိရှင်းခဲ့ပါတယ်အဆွေးပေါ်လာတာမြင်လိုက်တဲ့ဖြင့်လည်း ဥစ္စေတရတိရှင်သွားတယ်ဓမ္မတွေလှဲ့နေတယ်လို့သိတုံးကလည်းသက်္ကာရတိရှင်ခဲ့တယ်အမှန်ရှင်းသွားရှင်းပါပါမရှင်းရသေးဘူးလားရှင်းပါပါဓမ္မတွေလှဲ့နေတယ်လို့သိတုံးကဘာပါလဲသက်္ကာရတိရှင်ပါပါအော်အတွေးလေးရှုပ်သွားပြီလို့သိလိုက်သဖြင့်ဘာသက်္ကာရတိရှင်ပါအော်အတွေးလေးရှုပ်သွားရကြလားဆွေးရကြံနေသေးတယ်အဲဥစ္စေတရတိပြုတ်တယ်အကြောင်းကျိုးဆက်တော့ကြံနေတယ်ဟုတ် သဘောကျကြပါဘူးဒါဖြင့်ဩဒိဋ္ဌိတွေတော့ဆင်သွားပြီဒကာရမတို့ဒိဋ္ဌိသုံးမျိုးဆင်သွားပြီမြင်မလို့ရှိရင်တဲ့သက္ကရာဒိဋ္ဌိနဲ့ဥစေရဒိဋ္ဌိဟာဘယ်ကလာတာတုံးလို့မေးတော့မှသက္ကာယဒိဋ္ဌိကလာတာတဲ့ဒကာရမတို့မှန်ပါပါဘုရားသက္ကာယဒိဋ္ဌိဥစေရဒိဋ္ဌိကဘယ်ကလာတာသက္ကာယဒိဋ္ဌိကလာတာ အဲငါသိငါငါပဲဖြစ်မယ်ဆိုရင်သတ္တရဒိဋ္ဌိပဲငါသိရင်ပြီးတာပဲကဘာမှဖြစ်စရာမရှိတော့ဘူးဆိုရင်ဥစ္စေတဒိဋ္ဌိတပတ်ရအခုတော့ဒီဓမ္မနဲ့ဆက်ပြလိုက်တဲ့ဥက္ကမောင်ရှင်းလို့ရှင်းပါပြီမရှင်းသေးဘူးလားရှင်းပါပြီကောင်းပြီဒါဖြင့်ဒီဓမ္မတွေမှာအလွန်နေရာကျသွားပြီတို့ဆိုလေတရားဒီကပြောတဲ့အဓိပ္ပာယ်လေးသတ္တရဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်များဟာဒီလိုဘုန်းကြီးရှင်ကလည်းတရားရမနာရဒီလိုစိတ်ဖြစ်စဉ်နဲ့ပြတ်မှု အဲနောက်အစားထိုးမှုဒါတွေကိုလည်းမသိရသေးဓမ္မတွေဆက်ဆက်ပြီးလဲနေတာကိုလည်းမသိသေးတော့ဒိဋ္ဌိသုံးမျိုးစလုံးအကုန်ရှိတယ်လို့ဆိုရမှာခင်ဗျားတို့မဆုံးနိုင်ဘူးလားဒိဋ္ဌိသုံးမျိုးစလုံးအကုန်ရှိဓမ္မတွေလဲနေတာမသိကြတဲ့ကတက္ကရာဒိဋ္ဌိကမရှိဘူးလားရှိပါဘူးသူရှိနေသက္ကရာဒိဋ္ဌိကလည်းရှိပါဘူးအဲကျုပ်ကြာလာပြီသက်ရှင်နေတာလို့ပြောရှင်ပြောနေမှန်ပါဗျာ ဟုတ်ကလားဥစ္စေရာတိဓမ္မကလည်းသေလည်းပြီးတော့ပါပဲဗျာဆိုတော့လာရင်လာမှာပဲမလာပဲဘူးလားကဲဓာရီထောက်ကြည့်တော့မှဒကာဓမ္မတို့ဩတက္ကာရီမပြုတ်ရင်ကျန်တဲ့ဒိဋ္ဌိတွေအကုန်လာမှာပါလားဆိုတော့ပေါ်လာမပေါ်ကြဘူးလားကိုင်းတာဖြင့်နေရာကြပါပြီတဲ့ဘုန်းကြီးတို့ဒကာဓမ္မတွေမှာဒိဋ္ဌိသုံးမျိုးဖြင့်ဆင်သွားပြီအဲ့တော့ဟိုတဲ့ ဒီသက္ကာရိတိကကြီးထွားလာလို့ရှင်ဥက္ကမသစ္စရာဒိဋ္ဌိပဲလေကူးတတ်တယ်နော်မှန်ပါဗျာဥစ္စေတဒိဋ္ဌိပဲကိုကူးတတ်ပါဗျာသစ္စရာဒိဋ္ဌိကဘယ်လိုလုပ်မဲလို့ရှိရင်ဖြင့်တဲ့သစ္စရာဒိဋ္ဌိဓမ္မကလူသာသေးတယ်စိတ်ကလေးကစိတ်ဆိုတော့ဝိညာဉ်လေးပြာလေးကနတ်ပြေသွားတယ်လို့ဒီလိုရှင်ထင်ပိုက်မှန်ပါဗျာတပည့်ကြအဲ့ဒါဗုဒ္ဓဘာသာမှာရှိမှန်အသက်ထွက်သွားပြီအသက်ထွက်သွားပြီမှန်ပါဒါသက္ကာရိတိ မှန်ပါဗျာဘာလို့လဲဆက်ဥပါရံဘာထင်လို့ခင်အသက်ဆော့သွားတယ်မှန်ပါအမလေးတရားဓမ္မတို့ဒီတဲ့သုဓမ္မလေးတခုချုပ်ပြီးတခုဖြစ်နေတဲ့ဥစ္စာလေးပဲအဲ့ဒီဥစ္စာသက်ဆော့သွားပြီလို့ပြောနေပြန်တော့သူကဘယ်တော့မှမသေးတဲ့အိပဲပဲမှန်ပါဗျာလောကီမှာပြောကြရတယ်ဆိုတော့ကျက်တည်းကခြံလေးရဲ့ကျက်တည်းအိမ်လေးရဲ့ထဲတယ်ဒီအိမ်မကြိုက်ပါဘူးဆိုရင်ဟိုအိမ်ပြောင်းတဲ့ကျက်တည်းလို့ဖြစ်နေတယ်မှန်ပါ အဲ့ဒီရက်တွေသေးတယ်လို့သဘောပါလေရလားအိမ်ကြောင်းနာတာပါဒီကနေ့အိုလို့ဆွေးလို့နတ်ခန္ဓာတဲ့သူသွားပေါ့ဒုက္ခဘယ်များရောက်နေရှာပါလိမ့်နော်ဘုရားဓမ္မတွေကမသုံးရဘူးလားမင်းတို့မေတွေဘယ်များရောက်ပါလိမ့်အော်ဘယ်များရောက်ပါလိမ့်ဆိုတာသွားလို့သူကရှင်းမလားဘယ်များရောက်ပါလိမ့်ဆိုတာဘယ်လိမ့်ပဲပါလိမ့်တပည့်ကတော့ဒီကသွားတာဟာဒီကသွားတာလာအောင်ပါပဲလာလို့ရှိရင်ဒါပါလိမ့် အဲအဲ့ဒီဓမ္မတွေဖြစ်လိုက်ချုပ်သွားလိုက်ပေါ်လိုက်ချုပ်သွားလိုက်ပေါ်လိုက်ဆိုတာလေးကိုနားမလည်လို့ရှိရင်ဖြင့်တဲ့သက္ကရာရိကိုပြုတ်ပါမပြုတ်ပါဘူးအခုတော့သိနေပြီတရားဓမ္မတွေကဩအတွေးချုပ်ပြီးတာဘာလာပါလိမ့်နေရတယ်မဟုတ်လားအဲဆိုးချုပ်ပြီးကြလားဆိုရင်လည်းမှာပဲမလားဘူးလားဆိုရင်လည်းချုပ်ပြီးပူရနာလာမှာပဲပူရနာလာပြီး အလုံးကိုပြင်းထန်တဲ့ခန္ဓာကိုယ်ပြည့်လဲကျင်တာကြီးလာလိမ့်မယ်မလာဘူးလားလာပါဘူးဗျာဒါရင်ဒါဖြင့်ဓမ္မတို့စိတ်ရှင်တွေကခန္ဓာရှင်ကြီးတွေကားလို့ဆိုလို့ရှိရင်ဖြင့်တစ်ခုချုပ်တစ်ခုဖြစ်တစ်ခုချုပ်တစ်ခုဖြစ်တာရှိတယ်ဘယ်သူကသွားနိုင်တဲ့သဘောပါသေးရဲ့မှန်ပါဘူးဟောဒီလိုသိသွားတော့သဒ္ဒရဒိဋ္ဌိကိုဓမ္မတွေရှိသေးရဲ့လားရှိပါဘူးဗျာအဲတခုချုပ်ပြီးတခါလားတခုဖြစ်တာသာရှိတယ်အကြောင်းကျိုးတော့ဆက်နေသေးတယ်ဆိုသဖြင့်လဲ ဥစ္စေရဒိဋ္ဌိကိုရှိသေးရဲ့။ကောင်းပြီတဲ့ဒါဖြင့်သတ္တရဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကဘဝပြုံမွေ့တဲ့ပုဂ္ဂိုလ်ကသတ္တရဒိဋ္ဌိရှိတယ်။မှန်ပါဘူး။ဘဝပျော်မွေ့တဲ့ပုဂ္ဂိုလ်ကဘာလဲကိုယ်ဘဝလေးကိုပျော်မွေ့နေတဲ့ပုဂ္ဂိုလ်ကသတ္တရာဒိဋ္ဌိကြောင့်ပြောတာလေမှန်ပါဗျာရှင်းမလားရှင်းပါဘဝပြတ်တာကိုအယံသဘောကျတဲ့ပုဂ္ဂိုလ်ကဥစ္စေရာဒိဋ္ဌိမှန်ပါ သဘောကျဘဝပြတ်တာကိုသဘောကျတဲ့ပုဂ္ဂိုလ်ပါလားဟုတ်ပါဘူးအင်းဘောပြလို့ရှိရင်နိဗ္ဗာန်မဟုတ်လားသူကနိဗ္ဗာန်လားသဘောမကျဘူးဒီခန္ဓာကြီးသူ့ကြည့်ရတာအေးလာတယ်ဆိုတော့လူမိုက်တွေးပေါ်ဥက္ကမောင်ရမှန်ပါပါသေတာအေးတာကွာတခါတည်းမလုံးကြဘူးသုံးပါပါဘယ်အေးလိမ့်မလုံးမှန်ပါပါအေးရတော့အသက်ရှိရမရှိပါဘူးအဲ့ဒါကိုသေတာအေးတာကွာသေတော့ဘာမှတို့ သူရဆိုးရမရှိဘူးကွဆိုတော့ဘာလေးစီဖြစ်သွားလဲအဲဥစ္စေရာတွေကတော့ဘဝကိုအယံမုန်းတာသောတရာတွေကဘဝကိုအယံခင်တယ်ဘုရားကြတတ်ပါဘူးကောင်းပြီဒါဖြင့်ဘုန်းကြီးတို့ဓမ္မတွေမှာအခုတက္ကရာတွေပြုတ်ကြတဲ့ကအကြောင်းကျိုးအကြောင်းချုပ်လို့အကျိုးပေါ်တာကိုလည်းဆရာဘုန်းကြီးကဟောလိုက်တဲ့ဖြင့်အော်ဘဝပြောင်းမွေ့တဲ့ တဏှာကောရှိသေးရဲ့ဘယ်ရှိတယ်မင်းတစ်ခုချုပ်ပြီးတစ်ခုပြည့်နေတာပြီးတော့ကျပါရလားမပါပါဘူးဗျာရှင်းပြီနော်ဘဝပြတ်သွားတာဆိုတာလေဒါတွေဘာမှမရှိဘူးဆိုလို့ရှိရင်လေအင်းဒီလိုဖြစ်ပြဖြစ်ပြဖြစ်ချုပ်ဖြစ်ချုပ်ဒါတွေဘာမှမရှိဘူးအဲ့ဒါကောင်းတယ်လို့ယူလိုက်ပြန်လို့ရှိရင်လေဒကာရမတို့ဥစ္စေရလေးဒီဘက်သွားတယ်ဟုတ်ပါဘူးဥစ္စေရလေးဒီရှိနေပြန်လို့ရှိရင်နိဗ္ဗာန်သဘောမကျပြန်ဘူးဟုတ်ပါဘူးရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့် ရှင်သန္တာဘာဖြစ်ကြုံမေးရတော့မယ်ရှင်သန္တာတွေကလို့ဆိုလို့ရှိရင်ဒီဒါလေးတွေကိုပြိဿသမုပ္ပါဒုက္ခသူသူကိုယ်တိုင်တော့နားလဲတာမဟုတ်ဘဲနဲ့သူကိုယ်ဆရာတော်တွေကယန္တာတွေကဟောရတဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တွေရှုပ်ပြီးဒီကလာနေပြီးတော့ဖြစ်ဖြစ်ကလေးတွေကပြလိုက်လို့ရှိရင်ဖြစ်ပြီးပြက်ပြလိုက်ဖြစ်ပြီးပြက်ပြလိုက်ဖြစ်ပြီးပြက်ပြလိုက်တော့ဟူဒါမကြိုက်ဘူးမကြိုက်ဘူး ဘာလို့မကြိုက်တော့လို့မဲတဲ့အခါသူကခိုင်မြဲတာကြိုက်တယ်မှန်ပါတက္ကရာလေးရှိမှန်ပါတော့ကြတက္ကရာလေးရှိနေတဲ့အတွက်ပြက်တာလေးမြင်လိုက်ရင်တုံ့နှုတ်မှန်ပါအော်နေရမရှိတော့ဘူးခက်ပြီအော်နေရမရှိတော့ဘူးခက်ပြီတရားဓမ္မလေဆန္ဒမှာဘယ်နဲ့ဖြစ်သွားတယ်တုံ့နှုတ်ပါတုံ့နှုတ်ပါသူကလည်းဘာလေးရှိရှိနေလဲတက္ကရာလေးရှိနေပါတက္ကရာလေးရှိနေတယ်သူကခိုင်မြဲတာသဘောကျနေတဲ့ပုဂ္ဂိုလ်ဟာ အဲငါကအဋ္ဌိကလည်းခွာမထားတော့ခိုင်နေတာကသူကကျင်တော့ပြီးဒီကလာနေတော့ဘုန်းကြီးတို့ဓမ္မတို့အပြက်ကလေးတွေတော့မြင်ပါရဲ့နော်မြင်မြင်တိုင်းမြင်တိုင်းသူတုံ့ဟုတ်ဘယ်အာကုန်မလို့ဆိုတာလဲလာပြန်နေတုံနဲ့တုံဟုတ်တယ်နော်ဘာကုန်မလို့ဆိုတာဟုတ်ဒါဖြင့်အတ္တဒိဋ္ဌိကလည်းရှိအင်းသောကရာဒိဋ္ဌိကလည်းသူရှိနေတယ်ရှိတော့ဝိပဿနာရှုခြင်းကြောင့်သူ့မှာမမရတယ်ပဲအပြစ်တောင်သိနေသည် ဘာဖြစ်လို့လုံးဒိဋ္ဌိမပြုတ်ဒိဋ္ဌိမပြုတ်ကျင်းတယ်ဗလားကျင်းတယ်ပါဘာဖြစ်သွားလဲဒိဋ္ဌိမပြုတ်ဒိဋ္ဌိမပြုတ်လို့သဘောကျလားဒါပြန်ငါ့ဖြစ်သွားတဲ့ဒကာင်းနဲ့ဆိုတဲ့ဒကာဓမ္မတွေဟာဘာဒိဋ္ဌိတွေတုန်းဟုတ်တရားဓမ္မတော့ငါ့ဖြစ်သွားတဲ့ဒကိုင်းလေးလို့သူဆူတောင်းနေတယ်ရှင်ပြစ်သွားတဲ့တကြွနဲ့လို့တောင်းမိတဲ့အထိပ္ပယ်ဟာဘာပါလိမ့်မလို့လို့မေးတော့ဟောဒီဓမ္မတွေဖြစ်ချုပ်နားမလဲလို့တောင်းမှန်ပါပါ ပုဂ္ဂိုလ်တ attva ဖြစ်အလွန်ညာနုတဲ့ပုဂ္ဂိုလ်ကြီးအလိုလိုမှတ်လိုက်စမ်းပါဘယ်လိုမှကြအောင်အလွန်ညာနုတဲ့ပုဂ္ဂိုလ်ဒီဘုရားမမညာနိုင်တဲ့ပုဂ္ဂိုလ်ကြီးအလိုဘာရိကြီးဖြစ်နေတယ်ဟုတ်ကမ္ဘာဒါဖြင့်ဒီဘုရားအာပေါင်းအာထုသူတ္တကရမစွန့်ရင်ရပါမလားရပါမလားဒါရင်ဒါဖြင့်ကိစ္စသင်္ခါရအိဋ္ဌာတော့ ဘတ်ကတော့အနုလောမခန္တီယာအနုလောမိကာယခန္တီယာလပိစရိနေတဏနာဝိစရိအင်္ဂုတ္တပါဠိတို့ကကွာတဲ့သူသက္ကရာတာရှိနေလို့ရှိရင်ဘယ်လိုအားထုတ်အားထုတ်မရပါဘူးကွာတဲ့အင်္ဂုတ္တပါဠိတို့ကတပတ်ကြသက္ကရာနဲ့တက္ကရာရှိနေဘယ်လိုအားထုတ်အားထုတ်တဲ့ဖြစ်ပြဘယ်လိုပဲမြင်မြင်နဲ့ မရဘူးဥက္ကမဘယ်လိုစိတ်ကူးမလဲမရပါဘူးဗျာသဘောကျကြည်ဆောင်အခုဆန္ဒအားထုတ်လိုက်တဲ့ဒကာရမတို့မြင်ကြပါလားမြင်ပါပါဗျာအပြက်ကလေးမြင်လိုက်ရင်သူလက်မှန်သွားမှန်ပါပါသူကဘယ်ဟာကြိုက်နေလဲတတ်ပါဗျာခိုင်မြဲတာကြိုက်ခိုင်မြဲတာကြိုက်ခိုင်မြဲတာကြိုက်ပြီးနေတော့ဟောပရမတ်ကမှာပရမတ်ကိုသူမရှိလို့လားရှိတော့ရှုနေတာလည်းမသေးကြဘူးသိကြပါဘူးသိကြလို့ပရမတ်ကလည်းမပြဘူးလားပြပါဘူးဓမ္မကမပြဘူးလားပြပါဘူးအဲဓမ္မကပြပေမဲ့ तू မဲ့မရဘူးဟုတ်ပါဘူး ဥပအောင်ကြီးဓမ္မကတော့မပြဘူးလားပြပါဘူးပြပဲမြန်များဆိုသူမရမရဘာကြောင့်မရတော့သတ္တရာတွေခံနေလို့ဘယ်နဲ့ကြောင့်သတ္တရာတွေခံနေရတော့မဲတဲ့ခါကြတော့မှတရားဓမ္မတို့ဒိဋ္ဌိမဖြုတ်မိတော့မှန်ပါပါဘယ်နဲ့ကြောင့်သူဒိဋ္ဌိမဖြုတ်တတ်ပါလဲမလို့ဆိုတော့ပရိစ္ဆေသမုပ္ပါဒ်ကြီးဖြစ်ချက်ကိုနားမလည်ဘူးမှန်ပါပါတပည့်ကြပါပါဒါပေမဲ့လူတော်လူဆိုးနေတယ်ဆိုတော့ပေါ်လာကြဟုတ်ပါပါဒါနဲ့ရှင်န္ဒနာက ခொနကပြောတဲ့သုံးမျိုးကိုဖြုတ်ခိုင်းတာပဲတရားဓမ္မတို့ဓမ္မတွေသာရှိတယ်ကွာဆိုတော့ဘာပြုတ်သွားလဲအဲဓမ္မတွေဟာဖြစ်ပြီးတော့ချုပ်သွားတာပဲလို့သိလိုက်တဲ့ဖြင့်ဒါလေးဟုတ်ပြီချုပ်တာသွားတယ်နောက်တော့မှတော့ဖြင့်စားထုတ်ပြစ်ခဲ့တယ်လို့သိပြန်တော့လေအဲ့ဒါကိစ္ဆာနာငွေဖြစ်တဲ့ရန်ဒီလိုဟောပါတယ်ကွာတဲ့အဲ့ဒါအတိုင်းမင်းရှုစမ်းပါမင်းရှုစမ်းပါ ဆိုတော့ယတနာအရှုခိုင်းအခုပြောတဲ့တိုင်းသက္ကရာဥစေရတက္ကာယဖြုတ်ပြီးမင်းရှုစမ်းပါမှန်ပါရှင်းကြပါရှင်းပါဘယ်လိုရှုရမှာလဲဥပါဒ်သက္ကာယသက္ကရာဥစေရဖြုတ်ပြီးတော့မင်းရှုစမ်းပါမင်းဓမ္မအရှင်ကိုသဘောပါကြသာပါဒါဥပဒနာရှိစဉ်လို့ရှိရင်ဒိဋ္ဌိဖြုတ်ပြီးမှရှုမှန်ပါ အတိပ္ပယ်ရှင်းညဝိပဿနာရှုကျင်တဲ့ပုဂ္ဂိုလ်ဒိဋ္ဌိဖြုတ်ပြီးမှရှုကြဇံပါလို့ဆိုတာဒိဋ္ဌိဖြုတ်ခြင်းလို့ရှိရင်လည်းဘာနာလဲရခန္ဓာပရိစ္ဆေသမုပ္ပါနားမလဲလို့ရှိရင်ဘယ်ဟာကိုရှုရှုစရာမြန်မြင်ရသေးရမမြင်ပါဘူးဗျာဘာလို့ရေးကြည့်တယ်ဆိုတော့ပေါ်လေးဦးလားပေါ်ပါဗျာအေးဒါကြောင့်သိပြောတဲ့တရားနေပြောတဲ့တရားဆိုတာဒကာဓမ္မတွေဝမ်းမြောက်ကြပါအမှန်တန်ထူးခြားပါတယ်နော်အမှန်တန်ထူးခြားပါတယ်ဒကာဓမ္မတို့ ။ဒါရင်ဒါဖြင့်ရှင်သာနာနှစ်ပေါင်း40တဲ့ဒကာဓမ္မတို့ဒီဒိဋ္ဌိသက္ကာဒိဋ္ဌိနဲ့သတ္တရာဒိဋ္ဌိနှစ်ခုတည်းပူးနေလိုက်တာ40တိုင်တိုင်အဟောတိကဖြစ်နေရတယ်ရှုလိုက်တာလေလွန်လို့မှန်ပါပါဘာဖြစ်နေတယ်ဆိုတော့ဥက္ကမောင်စွဲချက်တင်နိုင်မလားတင်နိုင်ပါဘူး။အင်းသက္ကာယနဲ့သတ္တရာရှိနေ ဘောကြပါရှိဒါဖြင့်သက္ကာယရှိရင်သတ္တရတော်၎င်းဥစေရတော်၎င်းနှစ်ခုတစ်ခုလာမှဥပအောင်သေးချမှတ်မှန်ပါဗျာသက္ကာယရှိရင်သတ္တရတော်၎င်းဥစေရတော်၎င်းဘုံဥစေရတော်၎င်းလာရမယ်မှန်ပါဗျာရှင်းမလားရှင်းပါကောင်းပြီဒါဖြင့်အခုလိုမင်းကွာတဲ့ဆန္ဒဒီသက်ဒီတက္ကရာဖြုတ်ပြီးတော့မင်းရှူစမ်းမှဆိုပြီးဓမ္မအခွင့်အရေးပြောသလိုပြိဿသမုပ္ပါပြောပြီးတယ် သဘောကျဘုန်းကြီးပြောသလိုကဲဒကာဓမ္မတွေကပြန်ပြီးတရားဆကြစို့ဒါတွေးလုံးတွေးလုံးချုပ်သွားတော့ဘာလာဆွေးလုံးချုပ်သွားတဲ့ခါကျတော့ဘာလာတော့ဆိုပူလုံးဆိုကြပါလိမ့်မယ်နော်ဆွေးလုံးချုပ်သွားတော့အဲပူလုံးပြက်လာတယ်ဆိုတော့ရှင်းရပါလားအဲတောကဟောဗျဒီနောက်ကျတော့ အဲဘူလုံးနဲ့ချုပ်ပါငိုလုံးကလာတာပဲမလာဘူးလားငိုလုံးနဲ့ချုပ်ကခန္ဓာပြည့်လဲတဲ့ဥပါယသဆိုတဲ့အလုံးအောင်ဩဒါဖြင့်ဒကာရမတွေတဏ္ဍာမှာတွေးလုံးချုပ်တော့ဆွေးလုံးလာတယ်ဆွေးလုံးချုပ်တော့ဘူလုံးလာတယ်တဲ့ဘူလုံးလာတော့မှမြေကြတဲ့ငိုလုံးလာငိုလုံးလာတော့တယ်ဆိုတာသဘောကျငိုလုံးလာလို့ရှိရင်တော့ပြည့်လဲတာလာတော့တာပဲသဘောကျ ငိုလုံးကမလာတဲ့ပုဂ္ဂိုလ်ပြစ်လဲတာဘယ်သူမှတွေ့ဘူးတော့ငိုလုံးကြည့်လာပြီဆိုမှပြန်ဒါရင်မနှမြောတော့ပါဘူးဒီခန္ဓာကြီးပြစ်လိုက်တော့မယ်ဆိုပြစ်လဲခိုက်တပည့်ကြဒါဖြင့်ဒကာဓမ္မတို့တွေးလုံးကဘုရင်ကျေးဇူးပြုလို့တွေးလုံးတွေးလုံးကျေးဇူးပြုတွေးလုံးရှိသေးရဲ့ဒါဖြင့်တွေးလုံးတွေးလုံးနဲ့ရလဲဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ် မဆုံးနိုင်ဘူးတွေးလုံးလေးဟာဖြစ်လဲဖြစ်တယ်ပြက်လဲဖြစ်တယ်ဥက္ကမမရမသေးကြသေးဘူးလားသိကြပါဗျာအင်းဒါရင်ဖြစ်လဲဖြစ်ပြက်လဲပြက်တယ်တရားဖြစ်နေသောကြောင့်သူဟာဒုက္ခကြီးပဲမှန်ပါပါတွေးလုံးတစ်ခုလုံးမှာဘယ်နဲ့ဆိုရမလဲဒုက္ခပါဗျာဖြစ်တာလဲဒုက္ခမှန်ပါပါပြက်တာလဲဒုက္ခအဲဒါရှင်အနေနဲ့ဟောတာနော်ဘုန်းကြီးဟောတယ်လို့မယူနဲ့မှန်ပါ တွေးလုံးလေးတစ်ခုကဒကာဓမ္မတို့ဖြစ်တာလေဒုက္ခပါဘင်းတွေးတွေးလုံးလေးကဖြစ်ပေါ်လာတဲ့ဒုက္ခပြတ်သွားတာပေါ့ဒုက္ခပါဒါကဒကာလည်းချိုးလုံးလေးပေါ်ပြန်ပြီဒကာဓမ္မတို့ဖြစ်ကြတဲ့ကဘာပါလဲဒုက္ခပါအင်းပြတ်ပြန်တော့ဒုက္ခပါဩဒါဖြင့်ပူလုံးလေးလာကြအောင်ဆိုဒကာဓမ္မတို့ဆွေးလုံးတော့ချုပ်သွားပြီပူလုံးလေးရတယ်ပေါ်တော့လေဒုက္ခပါအဲပြတ်တော့ဒုက္ခပါအဲဒုက္ခပဲဆိုတာသဘောကျကဲပူလုံးလေးကချုပ်သွားတော့ငိုလုံးလေးလာပါဦးငိုလုံးလေးကဘာပါလဲ ဒုက္ခပါအင်းပြစ္ဆာလည်းပါပါလေဒုက္ခပါအင်းပြတ်သွားတာပါဒုက္ခအင်းကိုပြည့်လဲတဲ့အလုံးလေးကလည်းပြတ်ချက်သမားဘူးဒါဖြင့်အစကတည်းကစလိုက်တာဥက္ကမောဥရတို့ဒကာသစ်တို့ဒုက္ခစရဲ့ဒုက္ခဆုံးတာမှန်ပါပါဒီခန္ဓာဖြစ်စဉ်ဟာဘာပါလိမ့်ဒုက္ခပါဘုရားပတ်ကြအောင်လို့ တ်ကြအောင်ဆိုပတ်တာတွေလည်းဘာရှေ့ဟာချုပ်သွားတယ်လည်းဘာတော့ဒုက္ခနောက်ပေါ်လာတယ်လည်းဒုက္ခအဲပေါ်လာတာချုပ်သွားတယ်ဒုက္ခဩသံ္ဍရာတစ်ခုလုံးမှာဒုက္ခဆက်လဲတာပါလားပေါ်ပြီပေါ်ပြီသံဃာတစ်ခုလုံးမှာဒုက္ခကျေနပ်ကြပါလားကျေနပ်ပါပါသံဃာတစ်ခုလုံးမှာဒုက္ခဆက်လဲတာပဲတဲ့ခမည်းတော်လည်းနေတယ်အမှန်တင်ရှာငါမနေ့ကကိုကအဲနေလို့တည်းတွေးလိုက်တာဆွေးပြန်ဆွေးလိုက်တာပူလိုက်တာ ဟုတ်လားမျက်ရည်များကိုလဲလာတယ်ခန္ဓာကိုယ်ကိုကနေပြစ်တိုင်းမလားဖြစ်လာတယ်မပြောကြဘူးပြောကြပါနောက်တစ်ခါနေတို့အတွက်ဒီအခုတယောက်တည်းပြီးတယောက်တည်းတွေးပြီလေဒီလိုလာတာပဲဆိုတော့ဒါလည်းပတ်လာပြန်တာဟုတ်ပါဘူးတပည့်ကြပါဘုရားတယောက်တည်းတွေးပြန်တော့ဒီဒီဒုက္ခဆက်ပဲလဲတယ်မှန်ပါဗျာ သဘောကျအင်းရွှေ့တဲ့တွေးလိုက်ပြန်တော့အင်းတရားတဲ့တရားဓမ္မတို့ရှင်မျိုးတဲ့တွေးလိုက်အင်းသူသောဆောင်မယ်တဲ့တွေးလိုက်ပြန်တော့ဒုက္ခဖြစ်တယ်ကိုယ်ရေးတွေးလိုက်ပြန်တော့ဒုက္ခဖြစ်တယ်ဒါဖြင့်တရားဓမ္မတို့မတွေးလေနဲ့နော်မတွေးလေနဲ့ဟောလိုက်တယ်မတွေးလေနဲ့တဲ့တွေးကျင်လို့ရှိရင်ဘုရားကအော်ဒီအခုပေါ်လာတာဒုက္ခသစ္စာပါလားလို့တွေး ရင်းကြီးလားတွေးကျင်လို့ရှိရင်ကွာတဲ့မင်းတို့ဒီကအခုပေါ်လာတဲ့ဓမ္မလေးပရိစ္ဆေမှုကအစာလေးပေါ်လာတာအော်ဒါဒုက္ခသစ္စာလေးပေါ်ပါဘောလားနောက်ခါပေါ်လာတယ်လေဒုက္ခသစ္စာဒီလိုကြီးတွေးသွားစမ်းပါလေတွေးရင်ဒီလိုကြီးတွေးစမ်းပါလေဥက္ကမောင်တွေးတတ်ပလားမှန်ပါဘူးနှုတ်ခင်ဗျားတော့ခွန်စင်တမ်းနဲ့ကြအိတ်မပြောနဲ့ဆဲလိုက်တာကုံနေတာဘာမှခြေစူးမရဘူးမများဘူးလားဘာမှခြေစူးမရဘူးဆိုတော့ပေါ်လားပေါ်ပါဘူးအဲ့ဒါခင်ဗျားတို့က တွေးလုံးကိုတွေးမှလည်းနိဗ္ဗာန်ရောက်မှာခင်ဗျားတို့ကအပေရောက်ဖို့ရည်တွေးချတယ်မှန်ပါပါကဘာကြတွေးတာကတွေးတတ်တဲ့လူမှန်လေလေဥက္ကမောရဲ့ကိုချင်းရဲ့ကြောင့်ရှာလေလေမှန်ပါပါဟုတ်လားမှန်ပါတွေးခြင်းဘယ်ဟာပါတွေးရလဲသစ္စာတွေးပါဘယ်ဓမ္မတွေတွေးခြင်းရပြစ်တာပါဗျာတပတ်ကြလားခင်ဗျားတို့ကဘာရှာတွေးတော့ပူဇော်ရှာတွေးမင်းနဲ့ဆိုကြပူဇော်ရှာတွေးပါဘာဖြစ်လို့အေးနေရလို့ ဒုက္ခရတိရောက်တာပဲမရဘူးလားဝိရရှာတဲ့ကဘာဖြစ်လဲအေးနေရလို့ဘုရားဓမ္မတို့အေးနေတဲ့ထဲကပူဇင်ပါတယ်ဆိုတော့ဆရာဒီခမည်းတော်ကမင်းနဲ့ကြောင့်ဒါတော့မရသလုံးလို့မေးတဲ့ခါကြလို့ရှင်ဓမ္မဖြစ်စဉ်တွေကိုသဘောမကျလို့မှန်ပါပါဗျာရှင်းမလားရှင်းပါပြီတောင်းမိတာနဲ့မေးလိုက်ရှင်းစမ်းလားဘယ်နဲ့တုန်းကဒီဆိုင်ငါမြတ်ပါသေးလားကွမေးပြီမှန်ပါပါ ကဲတရားဓမ္မတွေကသွေးလုံးနဲ့ငါပါရဲ့လားမှန်ပါဗျာသွေးလုံးနဲ့မှန်ပါအင်းပူလုံးနဲ့မှန်ပါအင်းငိုလုံးနဲ့မှန်ပါအင်းခန္ဓာဖြစ်လဲခြင်းတဲ့သဘောလေးပေါ်လာတော့ခါအောင်မှန်ပါဗျာဘာတွေသာပါနေပါလဲဓမ္မဓမ္မတွေနဲ့ဘာသစ္စာတွေငါတန်းနေပါလဲအဲဒုက္ခသစ္စာတွေတန်းနေတယ်ဆိုမှဘုန်းကြီးတို့ဓမ္မတွေကဒီကြားမှာညံလေးဝင်ရမှာဘူးဗျာဒီကြားခြားခြားကဝင်ရမှာအချူရွတ်တယ်တော်ချူ သဘောကျကြဗလားခင်ဗျာတော့မလဲကောင်းပြီဒါဖြင့်ဒါဒီဖြူလေးပြည်ရတဲ့ကိုမဝင်လို့ကာလပတ်လုံးဖြင့်ခင်ဗျားတို့တွေကားလို့ဆိုရင်ဖြင့်တွေးလုံးနဲ့ဆွဲလုံးဖြစ်တော့မယ်မှန်ပါဗျာသဘောကျဘာနဲ့ဘာချက်တွေးလုံးကဘာသစ္စာဒုက္ခဒုက္ခအင်းဆွဲလုံးကဒုက္ခဒုက္ခဒါဖြင့်နိဗ္ဗာန်ဆိုတဲ့တရားဟာဒကာဓမ္မတို့တွေးလုံးချုပ်ရင်ဆွဲလုံးမလာတဲ့တရားကိုနိဗ္ဗာန်ခေါ်တယ်မှန်ပါဗျာ ဘောပါလားတိုးလုံးချုပ်၍ကဲဒါလက်တွေ့နိဗ္ဗာန်ပါမယုံရှုကြည့်ပါတဲ့ဆွဲလုံးမလာရပါဘူးလာပါမလားမလာပါဘူးဒါပြန်နိဗ္ဗာန်ဆိုတာဒါခဏနိဗ္ဗာန်နော်တကယ်ရောက်တဲ့နိဗ္ဗာန်ကိုလည်းဟောမှာပဲဒါကဒိဋ္ဌဓမ္မနိဗ္ဗာန်ကိုဟောတာမှန်ပါပါဒိဋ္ဌဓမ္မနိဗ္ဗာန်ကိုဟောတော့တွဲလုံးကိုရှုလိုက်လို့ရှိရင်ဖြင့်တွဲလုံးကိုသာဖြစ်ပြမြင်ခဲ့တော့ဒကာဓမ္မတို့ဆွဲလုံးလုံးဝမလာရှိဘူး မှန်ပါဘူးလာနိုင်မလားမလာနိုင်ပါဘူးဗျာနေစမ်းပါဦးတွေးရရုံဘာဖြစ်လို့လဲဆိုးကျင်သေးလို့ဟုတ်လားမရှုပ်ကြစမ်းမနဲ့ကျုပ်တို့ကူနဲ့ကျုပ်နေစမ်းမရဘူးဒီကြောင့်သွားကြသူပြည့်လို့ခြင်းတဲ့အချိန်တွေရောက်မှန်ပါဘူးသဘောကျလားအဲ့လိုရုပ်ဆိုတာတော့လေဒီမင်းသားငါတို့အပေါ်ပဲဟုတ်လားဘယ်သူမှပွဲကြည့်ကောင်းမှမဟုတ်ပါဘူးရှင်းမလားကောင်းပြီဒါပြန်ဓမ္မတို့တွေးလုံးကို ခင်ဗျားတို့ဒီတွေးလို့ရလို့မယူနဲ့ဒီဥစ္စာဓမ္မတစ်ခုပဲဆိုပြီးဒုက္ခဓမ္မတစ်ခုပဲလို့တွေးချပြစ်ဒုက္ခပြစ်ဒုက္ခလို့ဒါနဲ့ရှုကြည့်တာရှုကြည့်ရင်ဘယ်သူချုပ်သွားမယ်ထင်ကြတယ်ဆွေလုံးတို့ပူလုံးတို့မဲနေနေကြဆွေလုံးတို့ပူလုံးတို့ငိုလုံးတို့ဟမ်ခန္ဓာကိုယ်ပြည့်လဲတဲ့ဥပါယတာလုံးတို့မဲနေတယ်ဘာဖြစ်လို့ချုပ်ရတယ်တော့ မဝင်လို့မညံဝင်လာလို့သဘောကျလားဒါပြန်မညံဒီဟရိယသုတိတရမက္ကတသရေနာနှလုံးကိုအေးနေတာဖြစ်မက်ပဲရှိတယ်မှန်ပါဗျာတရားဓမ္မကနှလုံးကိုအေးနေတာမှန်ပါဗျာသူကတော့ချုပ်သွားလို့ရှိသေးရလားရှိပါဘူးအခုနှလုံးဟရိယသုနှလုံးလေးပေါ်မှာဒါပဲရှိတော့သူပဲရှိမှန်ပါဗျာဒါလည်းနှလုံးကိုအေးနေတာဘူးလို့မှန်ပါဗျာ ကျေနပ်မလားကျေနပ်ပါဒါနဲ့ဒကာဓမ္မတို့နှလုံးကိုအေးစေတဲ့မက်ကိုခမည်းတော်ပေးတာပဲခင်ဗျားတို့ကငေဥဒီဘုဖြစ်တယ်မပြောတတ်ဘူးသဘောကျလားငေဥဒီဘုဖြစ်လို့ရှိရင်တော့ကိုပြီးဆိုးပြစီဟုတ်လားအစဉ်တိုင်းသွားပြစီအောင်အစဉ်တိုင်းဆိုတော့ဒီဘက်သွားတယ်တဲဟုတ်ကြံတော့လေသဘောကျလားအစဉ်တိုင်းသွားလို့တော်ပါဒါဖြင့်ဓမ္မတွေတွေးလုံးပေါ်ရင်ဘာလို့ပါမက်ပဲဘယ်လိုသိပြရှိပါ ဒုရတရားလေးဟာအခုပေါ်လာတာလည်းအဖြစ်ဒုက္ခပြတ်သွားတာလည်းပြတ်ဒုက္ခပဲလို့နောက်ကနေရှုလိုက်တဲ့အခါကျလည်းရှင်းဖြင့်ကျိုးလုံးနောက်ကဆွေးလုံးချုပ်ပူလုံးကိုချုပ်ပါဘူးငိုလုံးကိုချုပ်ပါဘူးခန္ဓာပြည့်လဲတဲ့လုံးကိုချုပ်ပါဘူးအကုန်ချုပ်တယ်ဆိုတော့ဒကာဓမ္မတို့ချက်ချင်းကိုကျင်းအက္ခါလိကောအခါမင်းချုပ်ပြီမှန်ပါဘူးဥပအောင်ဗါရတော့အခါမင်းချုပ်ပြီအခါမင်းချုပ်ပြီအခါမင်းချုပ်ပြီတာ ။ဒါနဲ့ကြောင့်ကျုပ်ပေးတဲ့တော့ဆိုတော့ဒကာရမတို့ဒိဋ္ဌိ၃ပါးပြုတ်ပြီးကြတာရှုလိုက်တာဘူး။မှန်ပါပါဗျာ။ရှေ့ဓမ္မမှာဓမ္မသာလို့ဆိုတာဥက္ကမောင်သိပြီးသားမှန်ပါပါဓမ္မကလည်းမခိုင်တာလည်းမသိလိုက်ဘူးလားသိပါပါအဲမခိုင်တာလည်းသိလိုက်တဲ့အတွက်သတ္တရာကောပြုတ်သေးဘူးလားပြုတ်ပါပါဓမ္မလို့သိတော့ငါသက်ကရပြုတ်ပါတယ်မှန်ပါပါမခိုင်တာသိလိုက်ပြန်တော့ဟုတ်ပါပါအဲဒီမရှိဘဲကဆွေးလုံးလာလိမ့်မယ်ဆိုတာခင်ဗျားတို့ကမသိဘူးလားသိပါပါအဲသိရင်ဥစ္စာတော့ပြုတ်ပြန်ပြီမှန်ပါပါ မရှိဘဲထဲပါလာမလားဆွေးလုံးမှမသိတဲ့ကိုကဒကာရမတို့အဲဒီဥစ္စာအကြောင်းကျိုးသူဆက်တော့မှာပဲဆိုပြီးဒီကလာဆွေးလုံးကြီးဥတော်ဆက်သူဆက်တော့မှာပဲဆိုတာသိတော့ဥစ္စေတလေးတွေဆိုတာပြတ်တယ်လို့ယူတယ်ယူရသေးရဲ့ဒါဖြင့်မက်ဒီကားလို့ဆိုရင်ဖြင့်ဒကာရမတို့သတ္တရလမ်းကိုလည်းသူမလိုက်ဘူးမှန်ပါပါဥစ္စေတလမ်းကိုမလိုက်ပါဘူးအင်းဒါဖြင့်ခိုင်တယ်လမ်းခိုင်တယ်လို့လည်းသူမယူဘူးပြတ်တယ်လို့လည်းသူယူရတာမှန်ပါပါဒါဖြင့်မက်ကင်ဆိုတာ ခိုင်တဲ့လမ်းပြတ်တဲ့လမ်းဆိုပတ္တရဥစ္စေတိုင်းအလယ်မှာသွားတယ်သဘောကျဘယ်ဘယ်လမ်းမှာသွားလဲသတ္တရာဥစေရာတွေအလယ်မှာသွားတယ်ဆိုတော့သိကြပါလားသိကြပါပါအင်းသတ္တရာကိုယူသေးရလားယူပါဘူးဒီပြည့်မြင်နေသူသတ္တရာမယူတော့ဘူးမှန်ပါပါနင်ဒုလုံးတော့ကဆွေးလုံးလိုက်မယ်ဆိုတော့သူမသိဘူးလားသိတယ်တဲ့ကသိနေတဲ့ကွာသိရင်ပြတ်တယ်ဆိုတော့ဥစေရာအယူရောမယူပါဘူးမယူတော့အော်ဒီရှုရမိုက်ကလေးတွေဒကာရမတို့ သက္ကရာပဲလည်းမဆောင်ပါဘူးမဆောင်ပါဘူးဟုတ်စေရပဲကောမဆောင်ပါဘူးအဲဘယ်ကနေသူရှုပ်နေပါလဲဒါဖြင့်ဓမ္မတို့အလယ်လန်းကသွားမှသာလေနိဗ္ဗာန်ရောက်မှာမှန်ပါဘူးဘယ်လန်းသက္ကရာလန်းကသွားရင်လည်းပဲရောက်မှန်ပါဘူးရှင်းမလားဟုတ်စေရလန်းကသွားရင်ရောပဲရောက်အလယ်လန်းကသွားရင်နိဗ္ဗာန်ရောက်မယ်ဆိုတော့နိဗ္ဗာန်ပါတော့ဆိုတော့ရှုကြည့်တဲ့ဆွဲလုံးကိုချုပ်မှန်ပါဘူးသောကပရိဝဒုက္ခဒေါမနတာချုပ်တာဘာခေါ်ကြလဲ ဒုက္ခရှင်းကြပါလားတောကပိဒီဝါနသမတိကမာယမလာဘူးလားလာပါဘူးဒုက္ခဒေါမနသနာအချင်းကမာယမလာဘူးလားပရိခံပါဠိတော့ဒီပါဠိနဲ့ကိုက်မကိုက်စဉ်းစားစမ်းဒါဖြင့်တောကပရိဒီဝါချုပ်တယ်လည်းမက်ခင်မယ်ဒုက္ခဒေါမနသချုပ်တာမက်ခင်ဒါဖြင့်ဒကာဓမ္မတို့တောကပရိဒီဝါဒုက္ခဒေါမနသချုပ်အောင်လုပ်တာဘယ်သူတုံးဆိုအလွယ်လမ်းမက်ခင် ရှင်းမလားဘယ်ဘုရားလဲအင်းသက္ကရာလည်းသူယူသေးရလားအင်းဥစေရကိုယူသေးရအင်းဖြစ်တာနဲ့ပြက်တာရှိတယ်လို့ယူလိုက်တယ်ဘယ်လိုယူလိုက်ပါလဲအင်းဖြစ်တာလည်းဒုက္ခပဲပြက်တာလည်းဒုက္ခပဲဆိုပြီးသစ္စာကရှိတယ်ဆိုတော့ယူလိုက်တယ်ဒါဖြင့်သစ္စာကရှိတယ်ဖြစ်တဲ့ဖြစ်တဲ့ဒုက္ခသစ္စာပြက်တဲ့ဒုက္ခသစ္စာဤသစ္စာနှစ်ခုမှတော့ဘာမှမရှိဘူးလို့သူယူလိုက်ဒါဖြင့်ဘုရားဓမ္မတို့ခိုင်မြဲတဲ့ ဒုက္ခတော့ကိုပါသေးရဲ့မှန်ပါပါအဲပြည့်ရတဲ့ဒုဒီပြည့်ပြီကလာအမနောက်ထပ်ဘာမှမလာဘူးဆိုတာပဲယူသေးရဲ့မှန်ပါပါဒါဖြင့်ဒကာရမတွေဒါပဲလန်းလို့ခေါ်ကြမယ်အလေလန်းဆိုတော့ဧကရနောယံဘိက္ခုမက်ကောဘိက္ခုရနောယံမက်ကောဤမက်ဒီဧကရနောတရားမြင့်နိဗ္ဗာန်ရောက်ပြီဘယ်နဲ့ရောက်လို့ဆိုတော့သောတာပတိဒေဝနာသမတိကမာရဟောပူလုံးငိုလုံးတွေချုပ်တကွာမှန်ပါပါ သဘောကျလားဒီဘက်ကဒုက္ခဒေါမနကမြေပြည့်လဲတာတွေရောမလားအကုန်ချုပ်တယ်လို့ဆိုတော့ဒါအလယ်လမ်းလိုက်ပြီလို့ချုပ်အလယ်လမ်းမလိုက်ပြီလို့ရှင်ကဲဒါခင်ဗျားသူများပြောလဲလက်တွေ့လားလက်တွေ့ရင်ဒကာဓမ္မတို့ရှင်စံတဲ့နိဗ္ဗာန်ရောက်တဲ့မရောက်တဲ့ရောက်တဲ့ရောက်တဲ့ပါဗျာဘာဖြစ်လို့လဲဆိုတော့တက္ကရာရောပြုတ်ကလားပြုတ်ပါဘူးဥစ္စေရာရောပြုတ်ပါဘူးတက္ကရာရောပြုတ်ပါဘူးအဲ့ဒီလိုပြုတ်ပြီးဒီကလာမှာသူရှုလိုက်တော့ကိုရှင်ငနာရခိုင်ပဲနဲ့တော့กว่าဆိုတော့အရှင်ဘုရားလေးဥသောသူတော်ကောင်းနဲ့ တပည့်တော်ဟာအလုံးစင်နားမလဲပဲနဲ့ရမ်းလုံနေတဲ့အတွက်သက်ကာယမဖြုတ်ဖဲနဲ့ဖြစ်ပြရှုနေတယ်ပရိစ္ဆေသမုပ္ပါနားမလဲပဲနဲ့ဖြစ်ပြရှုနေတော့တပည့်တော်နှစ်ပေါင်းလေးကြာလကားဖြစ်တာပေါ့အရှင်ဘုရားသနာလို့အခုတော့ပြန်ရဟနာဖြစ်ပါပြီလို့သူတောင်းခံတယ်။ရုပ်နေဗလား။အမှန်ဘုရားတန်နေဗလား။ရှင်းပြီနော်။ဒါရင်းနေဒီရင်တော်ကြစို့။